ဆွဆွမြင်မြင်မိမိတို့စိတ်ဓာတ်နဲ့ငါနှလုံးသားထဲမှာသွေးနေရမယ်ကျင့်ပြီးဖြစ်တယ်ဝိတ္တုဒိခုနမိုင်းကိုအစဉ်ဝိတ္တုဒိခုနပါကိုအစဉ်အတိုင်းကျင့်ရတယ်အကျော်လွှားပြီးတော့မိမိကြည့်နေတဲ့အပိုင်းလေးကျင့်မယ်ဒီလိုလည်းမရဘူးဒီလိုလေးလေးပဲမိမိတို့ကသဘောကျအမြင့်ချထားရမယ်ကောင်းပြီအဲ့တော့အဲ့ဝိတ္တုဒိခုနပါကိုလည်းတော့ဒါခက်တူတူပြန်ပြောကြရအောင်အဲ့တော့နံပါတ်1သီလဝိတ္တုဒိနံပါတ်2 စိတ်တဝိတ္တုဒ္ဓိနံပါတ်3ဒိဋ္ဌိဝိတ္တုဒ္ဓိနံပါတ်4ကင်္ကာဝိတရဏဝိတ္တုဒ္ဓိနံပါတ်5မကမကနနာတဒနာဝိတ္တုဒ္ဓိနံပါတ်6ပရိပဒနနာတဒနာဝိတ္တုဒ္ဓိနံပါတ်9ညာနာတဒနာဝိတ္တုဒ္ဓိဆိုပြီးတော့ဒီကျင့်စဉ်9မျိုးပေါ့အဲဝိတ္တုဒ္ဓိ9ပါးကိုမိမိတို့ကနံပါတ်1ဖြစ်တဲ့သီလဝိတ္တုဒ္ဓိကစားကြရမှာဖြစ်တယ်အဲ့တော့သီလဝိတ္တုဒ္ဓိဆိုတာတော့ကာယကံဝစီကံတွေကိုစောင့်စည်းမှု ဒါသီလဝိတ္တုဒီခေါ်လာမှုအဲတော့တို့တကကြီးတွေတကမကြီးတွေအနေနဲ့အထူးသဖြင့်တော့ဒါလူပုဂ္ဂိုလ်တွေမှာဒါ၅ပါးသီလသန္တာရင်၈ပါးသီလသန္တာရင်၉ပါးသီလ၁၀ပါးသီလစသည်အပြင်ဒီလိုခံယူခြင်းသုံးစောက်တည်သွားရင်စောက်တည်ထားတဲ့အချိန်ဒီကာယကံဝစီကံတွေကိုသီလတရားနဲ့ဆင်ခြင်အောင်လုပ်နေတယ်သီလဝိတ္တုဒီဖြစ်နေပြီလို့ပြောလို့ရတယ် အဲ့လိုသီလတည်းဥသောမြေပေါ်မှာရက်တည်ပြီးတော့မှတစင့်တက်ပြီးတော့စိတ်တဝိတ္တုဖြစ်ရေးအတွက်ဒါစူးစမ်းရမှာဖြစ်တယ်အဲ့တော့စိတ်တဝိတ္တုဆိုတာတော့ဒါပြောနေကြအတူတကကြီးတွေတော့တော်နာရီဘဝနေတော့ပါပြီမာနိဝရဏအငြိအကြီးတွေကင်းစင်တဲ့ဖြင့်စိတ်ဓာတ်စင်ကြယ်ခြင်းကိုဒါစိတ်ဓာတ်ဝိတ္တုစိတ်ဓာတ်မာနိဝရဏတွေအကာအကွယ်ပိတ်ဖုံးနေမရှိတော့ဘူးစိတ်ဓာတ်တွေစင်ကြယ်နေတာ ဆိုတော့စိတ်ဓာတ်စင်ကြယ်ရေးအတွက်စိတ်ဓာတ်ဝိတ္တုဖြစ်မြောက်ရေးအတွက်ဆိုရင်ဒါစိတ်ဓာတ်ဝိတ္တုဆိုတာဥပဒရာသမာဓိနဲ့တကွာဇန်သမာဓိဇန်သမာဘတ်၈ပါးကိုခေါ်တယ်လို့လည်းနားလေဟောကြားထားရအဲလိုကြည်ရတော့ဒါဥစဉ်တို့သမထကမ္မဋ္ဌာန်းတွေကိုဒါပညာကျိုးကိုအားထုတ်ကြရမှာဖြစ်တယ်အဲလိုသမထကမ္မဋ္ဌာန်းတွေကိုအောင်မြင်မြင်ပညာကျိုးကိုအားထုတ်လို့အ ਨੇ ဆုံးဥပဒရာသမာဓိသို့မဟုတ်ဆန်းနိုင်ရင်ခုနဇန်သမာဓိတွေရပြီးတဲ့နောက် ထိုသူတော်ကောင်းဒီတာစိတ္တဝိတ္တုဖြစ်တော့တစင့်တက်ပြီးတော့ဒိဋ္ဌိဝိတ္တုကိုပူးမြောက်ကြရမှာဖြစ်တယ်။အဲဒိဋ္ဌိဝိတ္တုဘိုင်းမှာရတဲ့အခါကျတော့ဦးဇင်းတို့စပြီးတော့ယုတ်တရားတွေကိုသိအောင်ကြိုးစားရမယ်။နံတရားတွေကိုသိအောင်ကြိုးစားရမယ်။ယုတ်ပရမတ်နံပရမတ်တွေကိုဒါဉာဏ်အမြင်ဒါနဲ့မိမိတို့ရဲ့တမာဒိဋ္ဌိဉာဏ်ပညာနဲ့တွင်ပေါက်သိမြင်တဲ့တိုင်အောင်ဒါကြိုးစားကြရမယ် အဲ့တော့ယုတ်တရားဆိုတာကတင်ညာတိနဲ့သိတဲ့အတိမျိုးလိုပဲနဲ့သမာဓိဋ္ဌိဉာဏ်ပညာနဲ့တွင်းပေါက်ပြီးတော့သိမြင်တဲ့ယုတ်တရားပေါ်မှာသိတဲ့ပရမတ္ထကိုစိုက်တဲ့အထိသိတဲ့အတိမျိုးနန္တရားပေါ်မှာသိတဲ့ပရမတ္ထဆိုစိုက်ပြီးတာယံသိတဲ့အတိမျိုးရတဲ့အထိတော့မိမိတို့ကဒါကြိုးစားအထောက်ကြရမှာဖြစ်တယ်။အဲ့လိုယုတ်တရားနန္တရားတွေကိုသိပြီဆိုရင်ဒါဉာဏ်ရှင်ကတော့ဒါနာမရူပပြိတ္တိယဉာဏ်လို့ခေါ်ပြီးတော့ဒါဥစဉ်တို့ဒီယုတ်တရားနန္တရားကိုပိုင်းပိုင်းခြားခြားနဲ့ကိုယ်ပိုင်ဉာဏ်နဲ့သိတယ်လို့ပြောလို့ရတယ် အဲ့လိုကိုပိုင်ညာနဲ့ယုတ်တရားနံတရားကိုသိပြီဆိုတော့မှငါသူတစ်ပါးမိန်းမယောက်ျားဆိုတာထင်ရှားမရှိတော့ဘူးဣဇဒဗိဒမှာတကယ်အစီတရားကယုတ်တရားနံတရားပဲဆိုတဲ့အမြင်မှန်ရတော့အတိတ်ကြီးဆိုတဲ့အမြင်ကစင်ကြဲသွားပြီအဲ့ဒီအမြင်စင်ကြဲပြီဆိုတော့မှတစင်တက်ပြီးတော့ဒါကင်္ဃဝိဒနာဝိသုဒ္ဓိဖြစ်မြောက်ရေးကိုတစင်ကူးရအဲ့တော့ယုတ်တရားနံတရားရှိတာတော့သိပြီတို့ယုတ်တရားနံတရားတွေကသူ့အလိုလိုဖြစ်နေတာလားဆိုတော့မဟုတ်ဘူး အကြောင်းညီညွတ်မှဒီယုတ်တရားနံတရားတွေကအနိုင်နိုင်အကြောင်းတရားတွေနဲ့ပြုပြင်မှာဖြစ်ပေါ်လာတဲ့ဒီယုတ်တရားနံတရားဆိုတာသိမြင်ရေးအတွက်ကင်္ဃဝိဒနာဝိတ္တုဖြစ်အောင်တသိကူရအဲ့တော့ကင်္ဃဝိဒနာဝိတ္တုဆိုတာကံနဲ့ကံရဲ့အကျိုးအပေါ်၌ယုံမှမှုတွေကိုကြော်လွှားလွန်မြောက်သွားတယ်ဉာဏ်အမြင်နဲ့ဆင်ခြင်မှုအဲ့တော့ဩယုတ်တရားဆိုတာလည်းအကြောင်းပဲသူပါသူဟိုဖြစ်ခြင်းလို့ဖြစ်လာတယ်အာတုံဘုံမြမာရီ တွေကဖန်ဆင်းလို့ဖြစ်လာတယ်တကုချင်းတွေကဖန်ဆင်းလို့ဖြစ်လာတယ်နာတရားလည်းထို့တူပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအနေနဲ့မမြင်ခဲ့လို့ဖန်ဆင်းခြင်းတွေကဖန်ဆင်းလို့ဖြစ်လာတယ်ဆိုကြရင်လေထိုအခါမှာသူကယုံမတန်တရားတွေကသူကဒီဒိဋ္ဌိဝိတ္တုဘိုင်းမှာလည်းမစင်ကြတော့သလိုအဲ့ဒီကင်္ဃဝိဒနာဝိတ္တုဘိုင်းမှာကံကံရဲ့အကျိုးပေါ်မှာယုံကြည်တဲ့ဉာဏ်အသိဉာဏ်တွေကမပြည့်စုံဘူးအဲကြောင့်ပြည့်စုံရဲ့အတွက်ကံကံရဲ့အကျိုးပေါ်မှာ ဘလို့ကံနေကြောင့်ဘလို့အကျိုးတရားတွေပြီးတယ်ဆိုတာကိုကိုကိုပြပြသိပါမှကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှတန်တရားတွေကိုမိမိတို့ကကျော်လွှားလုံမြောက်နိုင်မှာဖြစ်အဲ့လိုကျော်လွှားလုံမြောက်နိုင်ရေးကအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာကိုမိမိတို့ကသိကြရင်မလုပ်ရတော့ဆိုတော့ဒီပြစ္ဆုတ်ပံမှာရရှိထားတဲ့အကျိုးတရားတွေကိုဖြစ်စေတတ်တဲ့အတိတ်ကအကြောင်းတရားတွေဟောပြစ္ဆုတ်ပံမှာစုဆောင် ထားတဲ့အကြောင်းတရားတွေကြောင့်အနာဂတ်မှာဖြစ်လာမယ့်အကျိုးတရားတွေဒီလိုဘဝသုံးခုဝင်ဆက်ပြီးတော့ရှုကြရတယ်ကြည်ကြရတယ်ပေါ့အဲ့ဒါကိုတော့ဒါပြိဿသမုပ္ပါရှုခွဲလို့တို့တကကြီးအမှန်ကြီးနားလည်ထားတာပေါ့အဲ့ပြိဿသမုပ္ပါရှုခွဲကလေးကိုရရင်ဒီပစ္စယပြိကဉာဏ်ဆိုတဲ့ဉာဏ်ရှင်ကဒုတိယမြောက်ဉာဏ်ရှင်မိုင်းကိုမိမိတို့ကကူးမြောက်လာပြီအဲ့ဒုတိယမြောက်ဉာဏ်ရှင်မိုင်းကိုကူးမြောက်လာတဲ့အခါဦးဇင်းတို့ပရိညာဘက်ကကြည်ပြန်တော့ဒါညာတပရိညာယုတ်တရားတွေကိုသိပြီးနန္တရားတွေကိုသိပြီးတို့ယုတ်တရားနန္တရားတွေက ဒီလိုရုပ်တရားနံတရားတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားအကျိုးတရားတွေကိုဒါကိုယ်တိုင်မျက်မှောက်ထွန်းပေါက်ပြီးတော့သိမြင်ပြီးပြည့်စရာပြိကဉာဏ်တိုင်အောင်ပေါ့အဲ့ဒါညာတပရိညာပရိညာသုံးပါးတွေကညာတပရိညာပိုင်းနေဒါမိမိတို့နေတဲ့ကိုရောက်ပြီးညာတပရိညာပိုင်းပြည့်စုံပြီဟောတစ်ဖက်ကကြည့်လို့ရှိရင်ဉာဏ်ရှင်ဘက်ကကြည့်ပြန်တော့နာမရူပပရိစေတာဉာဏ်နဲ့ပြည့်စရာပြိကဉာဏ်အဝိတ္တုကုဏမဘက်ကကြည့်ကင်္ခာဝိတ္တနာဝိတ္တုဟောအဲ့လိုကင်္ခာဝိတ္တနာဝိတ္တုရပြီ ဆိုတဲ့အခါကျမှတစင့်တက်ပြီးယုတ်ကိုလည်းသိပြီးဉာဏ်ကိုလည်းသိပြီးတို့ယုတ်တရားနံတရားတွေကအကြောင်းတရားဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလည်းသိပြီးဆိုတော့မှတို့ယုတ်နံယုတ်နံပရမတ်တွေနဲ့တကောအကြောင်းတရားအကျိုးတရားတွေကိုလက္ခဏာကြီးသုံးတယ်တင်ပြီးတော့ဝိပဿနာကျူပွားသုံးသပ်ဆင်ခြင်ခြင်းဆိုတဲ့နောက်တစ်စင့်၅ခုမြောက်ဖြစ်တဲ့မက္ကမက္ကနနာတဒနာဝိတ္တုကိုပူးမြောက်ကြရမှာဖြစ်တယ် အဲအဲ့ဒီဘိုင်းမှာတော့ဒါတကယ်စပြီးတော့ဝိပဿနာနယ်ရဲကိုမိမိတို့အဖြေဆုံးပြည့်ဝင်ပြီဒီဘိုင်းမှာခြေခြေဘိုင်းကတော့ဒါတမာရီဒူတောင်းနဲ့နံပြီးတဲ့ကဝိပဿနာရဲ့အရှုခံတရားတွေကိုဥစွာပရမသိအောင်မြင်အောင်ကြိုးစားတဲ့အပိုင်းတွေပေါ့ဟောဒီဘိုင်းနဲ့ကြောက်တော့သူကတမာရီကလည်းရှိတာပြီးတကယ်ဝိပဿနာရဲ့အရှုခံဖြစ်တဲ့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတွေကိုလည်းသိပြီဆိုတော့မှထိုအရှုခံယုတ်ပရမနံပရနံပရမတရားတွေနဲ့တကွာအကြောင်းတရားအကျိုးတရားတွေကိုတခါတဲ့အဲ့ဒီမှာ သူတို့ရဲ့ဒါအနေစာမမြဲခြင်းဆိုတဲ့အနေစာခြေချင်းပြချင်းတန်ကျက်ဖြစ်နေဆက်နေတဲ့အတွက်ကြောင့်ဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲခိုင်မာနိဒရာချင်းတည်တတ်မနေတဲ့အတွက်ကြောင့်အဆုံးမရခြင်းဆိုတဲ့အနတ္တဆိုတဲ့သဘောတရားတွေကိုစပြီးတော့လက်နိုင်သုံးတယ်တင်ပြီးတော့ရှုပွားသုံးတတ်ရတယ်ဒါကိုတော့သမန္တနာဉာဏ်ပိုင်းနဲ့ဥရိယပယဉာဏ်အနုပိုင်းဆိုပြီးဒီလိုဖွဲထားတာအဲ့လိုအဲ့လိုဉာဏ်တွေနှစ်ပိုင်းဒီနှစ်ပါးကိုရှုပွားနိုင်ပြီဆိုတော့ဒါဦးဇင်းတို့ ပညာသုံးပါးတဲ့ကတိတနာပညာကိုစပြီးတော့ဒါမိမိတို့ကရောက်လာပြီလို့ဒီလိုပြောလို့ရတယ်။အဲကနေတဆင့်တက်ပြီးဒီဘိုင်းမှာပေါ့ဒီဥရိယဘေယညာအနုဘိုင်းလေးကိုစရှုပြီဆိုရင်အဲမှာဥပကိတိသာဒီလိုစပြီးတော့ယောဂီကဂျုံလာနိုင်တဲ့ဩဘာဒပိတိပတ္တိစတဲ့ပေါ့အယောင်လင်းဒီအာမြင့်တဲ့ဝမ်းမြောက်မှုဒီဒါမျိုးတွေစပြီးတော့ဝိပဿနာဘိုင်းကိုစပြီးတော့အာတိပိဆိုတဲ့သူတော်ကောင်းဒီဥရိယဘေယညာအနုဘိုင်းကိုစရောက်ပြီးဆိုတော့ဒီ ဝိပဿနာညင်ညူးကြောင်းလေးပေါ့ဝိပဿနာဉာဏ်ကိုညင်ညူးသွားစေညင်ညူးသွားစေတဲ့ဆိုတာကသူကဒီအရာမအလင်းရောင်တွေပေါ်လာလဲလင်းရောင်ပေါ်မှာตายရမယ်ပိဋိသောမနတဖြစ်လာတယ်ဒုပိဋိသောမနတပေါ်မှာตายရတယ်ဆိုလို့ရှိရင်ဝိပဿနာကရှေ့ဆက်မတက်တော့အဲ့တော့ဝိပဿနာညင်သွန်းသွားတယ်ဝိပဿနာတရားတွေရှေ့ဆက်ပြီးတော့မရင်မရင်ကျက်တော့ဘူးဒါကြောင့်မလို့ဒီဥပ္ပကိလေသာဘိုင်းကိုကျော်လွှားကြတာဥပ္ပကိလေသာဘိုင်းကိုကျော်လွှားပြီးတဲ့နောက် ဒါကတော့ဇာသမားနဲ့နိနာနေတိခံပြီးတကယ်လောက်ကြတဲ့အခါဒီဥပကိရိတာတွေကျော်လွှားပြီးတဲ့နောက်ဟောဒါပြိပဒမကမကညာနာတဒနာဝိတ္တုတိကပြည့်စုံပြိပဒညာနာတဒနာဝိတ္တုတိပိုင်းကိုကျင့်နေမှိုင်းပေါ့ဒီကျင့်နေမှိုင်းတဲ့ကြောင့်ခုနဥရိယပယညာအရင်ပိုင်းကစပြီးအဲ့တဲ့ကြောင့်ဆိုခုနဩဘာသောပိဋိပတ္တိဆိုဒီအရာတွေကြောင့်ဝိပဿနာဉာဏ်တွေကမဉဏ်နန်းတော့ပဲနဲ့ဒိုချိန်မှာဒိုယုံနံပရမတ်ဆိုတော့တကယ်ဓာတ်သားတက်တက်ကိုပဲတခါလေအာယုံယူပြီးတော့လက္ခဏာကြီးသုံးတန်တင်ပြီးတော့တွင်တွင်ကြီးရှုတော့တာပဲဒါဝိပဿနာဉာဏ် ဒါဥရိယပယညာအရင်မှရောက်ပြီအဲဒီကနေတစင်းတဲ့ပြီးတော့ညာနေကသူ့ဘာသူဒါကတော့တကယ်ယူလာတဲ့ယောဂီသူတော်ကောင်းမှာညာနေကတဖြည်းဖြည်းနဲ့တစင်းချင်းတစင်းချင်းရင့်ကျက်လာအဲ့လိုညာနေကရင့်ကျက်လာရင်ဥရိယပယညာအရင်မှကနေပင်ကညာရောက်မယ်ဗေယညာရောက်မယ်ဩအာရိနဝညာရောက်မယ်နေပိတာညာရောက်မယ်ဟောစီတုကမြတန်ညာရောက်မယ်ပရိသင်္ဃာညာရောက်မယ်သင်္ဃာရုပ္ပကညာရောက်မယ်စသည်အပြင်ညာနေနေတက်သွားလိုက်တော့ဟိုအနုလောမညာပေါ့ နှလုံးမညာတိုင်တဲ့အထီကိုတော့ဒါပြိပဒနဲ့နတ္တနာဝိသုဒ္ဓိနေတွင်မှာပဲဒါကသတ်မှတ်ထားတယ်။သတ်မှတ်ထားပြီးတော့နှလုံးမညာပြီးတော့ကျင့်နေတဲ့ဂေါတရကုညာပေါ့။ဂေါတရကုညာလည်းပြီးတော့တဆင့်တက်ပြီးတော့ပုထုဇဉ်အနွယ်ကိုဖြတ်လိုက်တဲ့အခါဘဂအရိယာအနွယ်ကိုရောက်ပြီးမညာကုညာနဲ့ကိလေသာတွေမညာနဲ့ကိလေသာတွေကိုပယ်တတ်မယ်ပေါ့။အဲဒီမညာကလည်းမညာကုညာနဲ့ပြစ္ဆဝကရညာဆိုဒီညာနဲ့အထက်ပိုင်း၃ညာကိုတော့ဒါညာနဲ့၃ခုကိုတော့ဒါညာနာတဒနာဝိသုဒ္ဓိပိုင်းလို့ဒီလိုခေါ်တာပေါ့။ လို့အဲ့ဝိသုဒ္ဓိခုနှစ်ပါးပေါ့အဲ့ညာဏတဒနာဝိသုဒ္ဓိတိုင်အောင်အဲ့ဒီဘင်္ဂညာကနေစပြီးတော့ဟုတ်ပိဿဝကရညာတိုင်အောင်တော့ဒါညာဏတဒနာဝိသုဒ္ဓိတစ်ဖက်ကကြည့်ရင်တော့ဒါပရိညာကကြည့်ရင်ဘာနာပရိညာလို့ဒီလိုလဲမိမိတို့ကသဘောပေါက်ရအောင်ကောင်းပြီအဲ့လိုဝိသုဒ္ဓိခုနှစ်ပါးကိုတော့မိမိတို့ကကြည့်ရအောင်ဒါလေးတွေကိုဦးဇင်းတို့အမြဲတမ်းအပတ်စဉ်ပေါ့ဒါဒီဝိသုဒ္ဓိခုနှစ်ပါးကိုပြောမှာပြောတာကတော့ဘာကြောင့်လဲဆိုတော့ဦးဇင်းတို့ ဟိုရည်ရွယ်ချက်ကလေးတစ်ခုတော့ဒါဟိုစကားပြောခဲ့ရည်ရွယ်ချက်တစ်ခုထားတယ်အဲ့ဒါဘာလဲဆိုတော့တို့တရားနာတဲ့တို့တက္ကကြီးတွေတက္ကမကြီးတွေနှလုံးသားနဲ့ကျင်တဲ့နှလုံးသားထဲမှာဒီဝိသုဒ္ဓိ9ပါးဆိုတော့ရောက်သွားပြီအာဝိသုဒ္ဓိ9ပါးကိုငါတို့ကျင့်ရမယ်ကျင့်တဲ့အခါမှာလည်းဘယ်လိုကျင့်ရမလဲအစဉ်အတိုင်းကျင့်ပါမှမိမိတို့လိုလားတောင်းတတဲ့နိဗ္ဗာန်ကိုရောက်စေနိုင်တယ်ဆိုတာကိုဒါကိုဦးဇင်းတို့ကသိကြည့်ကြမကျင့်နိုင်ရင်ဒီအဓိကမဟုတ်ဘူးကျင့်နိုင်ရင်တော့သိကောင်းတာ မကျင့်နိုင်သေးရင်တော့မှမှန်ကန်တဲ့အသိဉာဏ်လေးနှောင်းသားထဲမှာကိန်းအောင်သွားခဲ့ရင်ဒီဘဝသန္တနာခရီးအဆုံးမတတ်လို့အနာဂတ်ဘဝတွေကိုမိမိတို့ကလက်ခံရအောင်မယ်ဆိုရင်တို့ကျင့်စဉ်တွေကိုမိမိတို့ကလွယ်လွယ်ကူကူနဲ့ကြုံလာတဲ့အခါမှာလက်ခံနိုင်တဲ့သဘောရှိနေတယ်။အဲ့လိုမှမဟုတ်လို့ရှိရင်တော့မိမိတို့နောက်အနာဂတ်ဒီဘဝမှာသန္တနာခရီးကအဆုံးမတတ်လို့အနာဂတ်ဘဝကိုဒီကိုခရီးဆက်ရတဲ့အခါမှာဒီကျင့်စဉ်တွေကိုလွယ်လွယ်ကူကူနဲ့လက်မခံခြင်းဘူး။ဒီကျင့်စဉ်တွေကဝိသုဒ္ဓိကုဏ္ဏပါအစဉ်တိုင်းကျင့်ရတယ်ဆိုတာဟုတ်ပါမလား။ ကိုကျင့်ကျင်တာကျင့်တယ်ရောက်ပါတယ်ဆိုတော့ဒီလိုမျိုးအသိဉာဏ်တွေကသိပြီးတော့အားကောင်းလာလို့ရှိရင်ကျင့်ကျင်မှန်လေးနဲ့လွဲသွားတတ်တဲ့သဘောရှိတယ်။ဒါကြောင့်မလို့လဲဒါဝိသုဒ္ဓိခုနှစ်ပါးကိုအစဉ်တိုင်းကျင့်ရမယ်ဆိုတာမျိုးကိုတော့သူတက္ကကြီးတွေတက္ကမကြီးတွေနှလုံးသားထဲမှာဒါဆွေးနွေးထားဖို့လိုတယ်။ကောင်းပြီ။အဲ့တော့ဒီဝိသုဒ္ဓိခုနှစ်ပါးကိုပေါ့ခုနပြောခဲ့တဲ့သီလဝိသုဒ္ဓိကနေစပြီးတော့ကျင့်ရမယ်အစဉ်တိုင်း။တော့သီလဝိသုဒ္ဓိအနေနဲ့ကုတုဆိုကြပါစို့ သူတော်ကောင်းတယောက်ယောဂီသူတော်ကောင်းတယောက်အနေနဲ့ခုနငါးပါးသီလ၊၈ပါးသီလစတဲ့သီလတရားတွေကိုခိုင်ခြင်းသုံးစောင့်တည်ထိုင်တာသီလဝိတ္တုဖြစ်ပြီဆိုကြဆိုအဲသီလဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးခုနစိတ်တဝိတ္တုဘိုင်းကူးမယ်ပေါ့။အော်စိတ်တဝိတ္တုဘိုင်းကိုကူးမယ်ဆိုတဲ့အခါကျတော့စိတ်တစင်ကြယ်ရေးဆိုတဲ့သုတော်ကပြောတဲ့သမထကမ္မထာတွေကိုအထောက်ရတော့မှာဖြစ်တယ်။အဲတော့သမထကမ္မထာနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီအာနာပါနကမ္မထာကတကယ်ဒီခုရှုွက်ဘိုင်းပေါ့လုပ်ငန်းဝင်ဘိုင်းမှာတော့ဦးဇင်းတို့ဒါအာနာပါနကမ္မထာက ခဲ့တယ်အဲ့လိုအာနာပါနကမ္မဋ္ဌာန်းတွေကိုစနစ်တကျမိမိတို့ကအားထုတ်လိုက်လို့ဒါဇန်သမာဓိတွေရတဲ့အဖြစ်ပေါ့သောတာဇန်ပေါက်တဲ့အဖြစ်ဒါစုဘသုံးသပ်နိုင်ပြီဆိုတဲ့လူတော်ကောင်းတယောက်ကအရှိကိုတစင်းတက်ဆက်ပြီးတော့သုံးသပ်နုကဒါနာကမ္မဋ္ဌာန်းအာယုစုကမ္မဋ္ဌာန်းအဲ့ကနေပြီးတော့တစင်ကူးပြီးတော့ဒါကတိုင်း၁၀ပါးတဲ့ကအယောင် ကတိုင်းတွေကိုပေါ့အဖြူရောင်စားရှိတယ်ပေါ့အယောင်ကတိုင်း၄မျိုးအဖြူရောင်အညိုရောင် အဝါရောင်အနီရောင်ဆိုတဲ့ဒီကတိုင်းတွေဒီကတိုင်းတွေကိုကုအဲရနေပြီးတော့ကျန်တဲ့ကျန်သေးတဲ့ကတိုင်း၈ပါးကိုလည်းဆက်ကုကုလို့ကတိုင်း၁၀ပါးလည်းပေါက်ပြီကတိုင်း၁၀ပါးပေါက်ပြီဆိုရင်ဘာလို့ရတော့ပရမဒန်ဒုတိယဒန်တတိယဒန်သုရဒဇန်ဒီကတိုင်း၁၀ပါးလုံးကိုပေါက်တဲ့သူတော်ကောင်းကအရုပဇန်တွေတဆင့်တက်ပြီးတော့ကုအာဂတနိသာယရဏဇံဝိညာဉ်ဉာဏ်ယရဏဇံအာကိဉ္စညာယရဏဇံနေဝတင်ညာနာတင်ညာယရဏဇံဆိုတဲ့ဒီဇံတွေဆက်ကူပါ ဆိုတော့ဒါလေးတွေကလည်းတို့တကကြီးတကမကြီးကိုယ်တိုင်မလုပ်ပေမဲ့ဒီသဘောဒီဇန်တွေကိုတကယ်ကိုနားလည်ပြီးရင်အခုလိုလေးပေါ့နာကြကြရပြီဒီဇန်တွေဒီငါတို့တကယ်ပြဉ္ဉံပြုတ်တော့အတော့ရင်းရတယ်ဆိုတာမျိုးလေးတွေကမိမိတို့လုံလာတဲ့မှာဆွဲမြဲထားရတယ်အစာတဲ့ပဲကြည်တာပဲငါတို့နဲ့မဆိုင်ပါဘူးလို့ဒီလိုတော့မဖြစ်သင့်ဘူးကောင်းပြီအဲ့လိုတမဘတ်စစ်ပါပေါက်သွားပြီအရုပဇန်တွေဒီပေါက်ပြီဆိုတဲ့သူတော်ကောင်းကသူတော်ကောင်းတယောက်အတွက်ပေါ့ ဒါမိမိတို့လိုလိုတဲ့လမ်းပေါ်မှာယုတ်ကမ္မထမိုင်းကုခြင်းနဲ့ရနာကမ္မထမိုင်းကုခြင်းနဲ့ရသို့တော်ဦးဇင်းတို့ကဒီနေရာမှာတော့ဒီသမထကမ္မထလေးကိုစုံအောင်ဆိုပြီးတော့ဒါအဆောင်ကြောက်ကမ္မထ၄ပါးကိုဆက်ပြီးတော့ဦးဇင်းတို့ကသင်ပေးလို့ရှိရအောင်အဲ့တော့အဲ့အဆောင်ကြောက်ကမ္မထ၄ပါးပေါ့သုဒ္ဓရကကမ္မထအဆောင်ကြောက်ကမ္မထ၄ပါးမေတ္တာဘာဝနာဗုဒ္ဓနုတ္တိမရဏနုတ္တိနောက်တစ်ခါအတုပဘာဝနာဆိုပြီးဒီကမ္မထနေကိုဆက်သင်ပြီးတော့ပြီးခဲ့တဲ့ဘက်ကဦးဇင်းတို့ဗုဒ္ဓနုတ္တိကိုပြောခဲ့တာ အဲ့ဒါဟိဗုဒ္ဓနုဒတိပြီးတဲ့အခါတသင်တရီမေတ္တာနုဒတိကိုဘုရားဦးဇင်းတို့သင်ပေးတည်ရှိတယ်အဲ့ဒါလေးတွေဆက်ဟောကြနာကြကြရအောင်အဲ့တော့ဒီနေရာမှာဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဗုဒ္ဓနုဒတိအကြောင်းကိုပြောခဲ့တော့ဗုဒ္ဓနုဒတိအကြောင်းကျင့်စဉ်ပိုင်းကတော့ပြီးသလောက်တော့ဖြစ်ပြီပေါ့သို့တော့ဒီနေရာမှာဒီနေ့နည်းနည်းလေးထပ်ပြီးတော့ဖြစ်ဆွဲပြီးတော့ပြောချင်တာလေးကိုဦးဇင်းတို့ပြောကြကြအောင်ဒါကြောင့်မလို့ဟောကြနာကြကြရအောင်ဗုဒ္ဓနုဒတိအကြောင်းနော်အဲ့တော့ဦးဇင်းတို့ဒီဗုဒ္ဓနုဒတိဘာဝနာဆိုတာဗုဒ္ဓနုဒတိဗုဒ္ဓ အနုတ္တိပေါ့အဲ့တော့ဗုဒ္ဓဆိုတာဗုဒ္ဓဘုရားရှင်ရဲ့ဂုဏ်လေးပေါ့ဘုရားရှင်ရဲ့အကုန်လေးကိုအနုတ္တိတတိကိုဒါဥတည်ပြီးတော့ဒါပြောတာပေါ့တတိဆိုဗမ္မန္တတအောင်မေမတ်ရအစဉ်ကြီးနေရမယ်။အော်ဘုရားရှင်ရဲ့ဂုဏ်တွေကိုဗမ္မန္တတအောင်မေမတ်ရအစဉ်ကြီးနေရတာမျိုးစင်ကြီးနေတာမျိုးကိုဒါဗုဒ္ဓနုတ္တိလို့ခေါ်တယ်။အဲ့ဗုဒ္ဓနုတ္တိပင်လည်းဒီလိုပေါ့ဘုရားရှင်ရဲ့ဂုဏ်တွေကိုဗမ္မန္တတပေါ့ဒါအမြဲမပြတ်ပွားများနေတယ် ပွားများနေအဲ့ဗုဒ္ဓနုတ္တိဆိုတဲ့ဘုရားဂုဏ်တော်တွေကိုပွားများနေကြိုက်ကြည့်ဦးဇင်းတို့ဗမာစကားအရာပြောမယ်ဆိုဂုဏ်တော်တွေနဲ့ခြုံမွှမ်းထားတယ်ထုံမွှမ်းထားတယ်ဒါလိုပြောလို့ရတယ်အဲဗုဒ္ဓနုတ္တိကိုပွားများနေတယ်ဒါအချိန်နဲ့အမျှဦးဇင်းတို့ဓမ္မပဒဂါထာထဲမှာဆိုရင်ဒဘဗုဒ္ဓပဗုဇန္တိတရာဂေါတမသာဝကယေတံဒီဝါဇာရတောဇနိစ္စံဗုဒ္ဓဂတာတတိ ရေတံခြင်းမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဒီဝါစနေ့အခါ၌၎င်းရတောစညအခါ၌၎င်းနေဇာမြဲမပြတ်ဗုဒ္ဓဂတာတတိဘုရားရှင်ဂုဏတော်ကိုအဖမ်းမတတ်တဲ့အောင်မေအမတ်ရခြင်းတတိတရားထင်ရှားရှိသည်ဟောဒီဖြစ်၏ဂေါရမသာဝကဂေါရမနွယ်ဘွားရှင်တော်မြတ်ဘုရား၏ တရားနာယသာဝကဖြစ်ကြကုန်သောဒေတုမျိုးကောင်းသာမျိုးကောင်းသမီးတို့သည်တရားခါခသိသုဘဗုဒ္ဓံကောင်းသောနိုးကြခြင်းကိုပါပုံစံတိနိုးကြရရကုန်၏တတိသာဓုသာဓုသာဓုဘာဗျာဒီကာရလေးကမပြောတာတော့ဆိုတော့ အဲ့လိုတဲ့နေ့ပဲဖြစ်ဖြစ်ညပဲဖြစ်ဖြစ်အဲ့တော့ဦးဇင်းတို့နည်းနည်းမိုးတော့အလင်းရောက်မှအိပ်ရထားတာမျိုးမဟုတ်ဘူးနေ့ပဲဖြစ်ဖြစ်ညပဲဖြစ်ဖြစ်ဘယ်ချိန်ပဲဖြစ်ဖြစ်တဲ့ဘုရားရှင်ရဲ့ဂုဏ်တော်တွေကိုအဗမန်ထက်တဲ့အောင်းမေအမတ်ရဆင်ရင်တဲ့သတိတရားထင်ရှားရှိနေတဲ့သူတော်ကောင်းတယောက်အတွေ့အဲ့ဒါဘယ်လိုအခါမျိုးပါပဲဖြစ်ဖြစ်ထိုသူတော်ကောင်းရဲ့နှိုးကြခြင်းဒီဟာကောင်းတယ်နှိုးကြခြင်းပဲညကနှိုးကြလဲကောင်းတဲ့နှိုးကြခြင်း နေ့ကနိုးကြလဲကောင်းတယ်နိုးကြခြင်းပဲလို့ဒီလိုပြချင်တာဟောတာဆိုလိုရင်းပြောတဲ့ငါပြောချင်တာကကောင်းတဲ့နိုးကြခြင်းလို့ဆိုတာကမိမိတဏ္ဍာမှာဘုရားရှင်ရဲ့ဂုဏ်တော်တွေကိုပွားများနေကမိမိတဏ္ဍာမှာစိတ်ခြင်းကအင်မတန်ကြည်လင်နေတယ်တန်ရှင်းနေတယ်ပေါ့အဲကြည်လင်တန်ရှင်းနေတဲ့အခါကျတော့မိမိခန္ဓာကိုယ်တစ်ခုလုံးကိုဒီစိတ်အစဉ်ကဘုရားဂုဏ်ကိုအာရုံယူထားတဲ့အတွက်ကြောင့်သူစိတ်ကနေချုပ် ခြုံလွှမ်းထားလိုက်လို့မိမိခန္ဓာကိုယ်ဒီလည်းပဲဂုံတော်တွေနဲ့ခြုံလွှမ်းထားတယ်။တနည်းအားဖြင့်မိမိရဲ့ဟဲ့ဒီခန္ဓာရင်ကြီးဒီဂုံတော်တွေနဲ့ထုံမှန်းထားတာလေ။ဂုံတော်တွေနဲ့ထုံမှန်းတယ်ဆိုတာဘုရားရှင်ကဂုံတော်တွေကိုအာယုံယူနေတဲ့စိတ်အစဉ်ဒီစိတ်အစဉ်ဒီတာကုစုစိတ်အစဉ်ပဲ။အဲကုစုစိတ်အစဉ်ကဦးဇင်းတို့ယုတ်တရားတွေကိုတို့တခါကြီးဒီကမာကြီးဒီနေရာမှာနည်းနည်းလေးဟိုယုတ်ဗိဓမာကိုလေ့လာဖို့ရတို့တခါကြီးဒီကမာကြီးတော့ဒါအထူးပြောစရာမလိုဒါသဘောပေါက်ပြီဒါဖြစ်နေ။ယုတ်တရားတွေဒီအကြောင်းတရား၄ပါးကြောင့်ဖြစ်တယ် အကြောင်းတရား၄ပါးဥမာဟိုကံကြောင့်လည်းဖြစ်တယ်စိတ်ကြောင့်လည်းဖြစ်တယ်ဥဒုကြောင့်လည်းဖြစ်တယ်အာဟာရကြောင့်လည်းဖြစ်တယ်ပေါ့အဲ့လိုအကြောင်းတရား၄ပါးကြောင့်ဖြစ်နေတဲ့ယုတ်တရားတွေနဲ့ဥစဉ်တို့ဟဲ့ဒီခန္ဓာအင်ကြီးကတိဆောက်ထားတာဖွဲ့စည်းထားတဲ့ယုတ်တရားတွေနဲ့ဒီခန္ဓာအင်ကြီးကတိဆောက်ထားတာဖြစ်တော့အဲ့တည်းမှာစိတ်ပေါ့စိတ်ကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကလည်းအချိန်နဲ့အမျှဒီစိတ်ကမိမိတို့တဏ္ဍာမှာရှိနေတော့ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်တွေကထင်ရှားဖြစ်တယ် အဲ့ဒီမှာမှာဥမာဆိုကြပါလို့ခုလိုပေါ့ဘာဝနာစိတ်တွေပေါ့ဘုရားဂုဏတော်ကိုပွားများနေဆိုတော့ဘာဝနာစိတ်တွေအစဉ်တန်းမြင့်တဲ့စိတ်တွေအဲ့အစဉ်တန်းမြင့်တဲ့စိတ်တွေကြောင့်ဖြစ်တဲ့ယုတ်တရားတွေကလည်းအင်မတန်မှမုံမုံမြင့်မြင့်နဲ့ဟဲ့ခန္ဓာကိုယ်ကြီးမှာပါဝင်နေတယ်အဲ့တော့အဲ့လိုပါဝင်နေတဲ့ဒီယုတ်တရားတွေကလည်းခန္ဓာကိုယ်အနှံ့မှာရှိနေတာခန္ဓာကိုယ်အနှံ့မှာဒီစိတ်ကြောင့်ဖြစ်တဲ့ယုတ်တရားတွေကရှိနေတဲ့အတွက်ကြောင့်ဒီခန္ဓာအင်ကြီးဒီဒါဘုရားရှင်ကဂုဏတော်တွေကိုပွားများနေတဲ့ ဘာဝနာစိတ်ကြောင့်ဖြစ်တဲ့ယုတ်တရားအနေနဲ့ပြန့်နှံ့နေတဲ့အတွက်ကြောင့်ဒါကိုပဲဒါဘုံတော်တွေနဲ့ခြုံလွှမ်းထားတယ်ဂုံတော်တွေနဲ့ထုံမှန်းထားတယ်လို့ဒီလိုဆိုမယ်ဆိုလေဒါဆိုလို့ရတယ်နောက်ဒါနဲ့ပတ်သက်လို့ဦးဇင်းတို့ပေါ့လေဒီထဲမှာကလေးသူငယ်တွေပါလို့ရှိလည်းပဲဒါတွေဒီတကယ့်ကိုဟိုစိတ်ကူးရင်ပုံမြင်နေမဟုတ်ဘဲနဲ့သမိုင်းကောင်းတွေထင်ရှားရှိခဲ့တဲ့တကယ့်အကျိုးရလဒ်တွေအနေနဲ့လည်း တို့ဒကာကြီးတွေဒကာမကြီးတွေနဲ့မိမိတို့ရဲ့ကလေးရင်သွင်းငယ်တွေကိုလည်းဒီညမှာဟိုသိသိချင်တာပေါ့ဒါကြောင့်မလို့ဦးဇင်းတို့တာရကဝတ္ထုတွေဒီမှာနည်းနည်းထုတ်ပြအောင်ဒီရွေးထားတယ်အဲ့တော့တာရကဝတ္ထုတွေကတော့များစွာရှိတာပေါ့သာသနာသမိုင်းမှာအဲ့တော့ဦးဇင်းတို့စပြီးတော့မိမိတို့နဲ့နီးစပ်ရာကစပြီးတာရကလေးတွေကိုယူချရအောင်အဲ့တော့ဦးဇင်းတို့လွန်ခဲ့တဲ့၃လေးနှစ်လောက်ကပေါ့ဒီဒကာကြီးတယောက်နဲ့စုံမှုတယ်ဒကာကြီးတယောက်ကဦးဇင်းတို့ဒီစစ် စစ်သားပေါ့လေတာဝန်ထမ်းဆောင်နေရတဲ့စစ်သားတယောက်အဲသူကဟိုအရာရှိပေါ့အရာရှိဆိုတော့ဒီကလည်းစစ်ထွက်ရပြီဆိုတဲ့အခါကျတော့မြင်းနဲ့သူကဒီငယ်ငယ်စဉ်တောင်ကြီးတွေကမိဘတွေကသင်ချထားလို့ဒါဘုရားကုံတော်ကိုပွားတယ်မေတ္တာတုတ်ကိုရွတ်တယ်ဒါကအမြဲတမ်းသူ့ရဲ့ဟိုလုံနေကြအလုပ်တစ်ခုပေါ့သို့တော်စစ်တဲ့ရောက်လာပြီဆိုတဲ့ကဒီအလုပ်တွေကိုပို့ပြီးတော့လေးလေးဆဆနဲ့တန်မိုးထားပြီးတော့လုပ် အဲ့တော့တစ်ချိန်ကျတော့သူတို့ကအခုနေဆက်မဟုတ်ဦးဇင်းတို့ကရင်ပြည်နယ်ဘက်မှာတာဝန်ကြတယ်ဒီချိန်ကတော့ငွေနဲ့နေပေါင်းတော်တော်ဇလင်းကနေနှစ်20လောက်ကဖြစ်နေတော့ဒီချိန်ကဒုနေရာတွေဒီအင်မတန်ကြမ်းတမ်းတဲ့နေရာတွေပေါ့အင်မတန်ကြမ်းတမ်းတဲ့နေရာတွေအဲ့နေရာမှာသူတို့တာဝန်ကြတဲ့အခါကျတော့အဲဒကာကြီးရဲ့ပြောပြချက်အရာပေါ့သူတို့ဒီဒီဒီဒကာကြီးဒီဒီဗုဒ္ဓနုဒတိဘုရားကုံတော်ကိုပွားတယ်မေတ္တာတုတ်ကိုရွတ်တယ်ဒါကိုတော့သူကတကယ်ကိုဟိုခုလိုပေါ့အနေရရှိတဲ့နေရာကိုရောက်တော့ပို့ပြီးတော့အလေးထားပြီးတော့သူကဒါလုပ်ဖြစ်တယ် အဲ့လိုလုပ်ခြင်းနဲ့အတွေ့အကြုံတွေအများကြီးတွေကပေါ့သူအတွေ့အကြုံတွေဒီမှာဆိုကြပါစို့ဒီသူတို့ဒီကင်းနှက်ရတာရှိရွာတွေတဲ့ကိုလိုအပ်ရင်သွားရတာရှိအဲ့ဒီလမ်းကြောင်းကသူသွားတော့မယ်အရာရှိပါတဲ့လမ်းကြောင်းသွားတော့မယ်ဆိုရင်ရသောအဖြစ်ပေါ့ဒီလိုမျိုးတစ်ဖက်ကလည်းပဲဒီနေရာမျိုးတွေမှာစောင့်ပြီးတော့ဒါတိုက်ခိုက်ကြတာရှိအဲ့တော့သူနှစ်ခါလောက်ဒီလိုကြုံမှုတယ်ပေါ့ပထမတစ်ခါအဲ့လိုလမ်းကြောင်းတစ်ခုကိုရွေးချယ်လိုက်တယ်သူပါတဲ့လမ်းကြောင်းသွားမယ် ဒါပေမဲ့သွားခဏီကြမှာအကြောင်းတစ်ခုပေါ်လို့သူကအဲ့ခရီးစဉ်သူမပါသူမပါပြန်နေကျန်ခဲ့တော့အဲ့လိုပဲကျန်တဲ့သူဒီဟိုသူ့လက်ထောင်းနဲ့ကျန်တဲ့အရေးပေါ်တွေနဲ့လွတ်လိုက်တယ်ဒီခါလဲလမ်းမှာနေတနတ်တန်နေတိတ်တော်တော်လေးထွက်သွားတယ်တော်တော်လေးဝေးသွားတဲ့အချိန်မှာတနတ်တန်နေကြားတယ်အဲ့ဒီခါလဲဘာဖြစ်တယ်မသိဘူးနောက်ကအင်အားနဲ့လိုက်သွားတယ်အဲ့ဒီမှာဟိုတစ်ဖက်ကခုနလိုပေါ့စောင့်ပြီးတော့တိုက်ခိုက်ခြင်းကိုခံရရတော့သူ့ရေးပေါ်တွေကြာသွားတဲ့ရေးပေါ်တွေပါရှိတယ် အဲ့ခင်းတွေကတကယ်တော့သူပါတဲ့ခီးစဉ်အကြောင်းမျိုးမျိုးကြောင့်သူကကြံခဲ့ရတယ်အဲ့ဒါမျိုးတွေသူဒီနှစ်ကြိမ်သုံးကြိမ်တော့ဒီနေရာမှာဟိုတာဝန်ထမ်းဆောင်ရင်ကြုံခဲ့ရတယ်ဆိုပြီးတော့တခါကြီးဒါသူ့အကူတွေလေးတွေပြောပြတယ်အခုတော့ကရင်ပြည်နယ်ဘက်မှာတာဝန်ထမ်းဆောင်တဲ့အတွက်ကြောင့်ကရင်ပြည်နယ်နဲ့မွန်ပြည်နယ်နဲ့ကလည်းနှိစက်တော့မွန်မွန်သူတယောက်နဲ့အခုတော့အိမ်သားရသကြပြီးတာဝန်ကလည်းနားပြီးတော့စီပွားရေးတော့လုပ်နေကြတာပေါ့အဲ့ဒါမယုံရင် ကြုံမယုံလို့ပဲဖြစ်ဖြစ်ကြုံရင်ပဲဖြစ်ဖြစ်ပေါ့အဲ့ဒါတခါကြီးတော့ခုထင်ရှားရှိသေးတယ်အဲ့သူကကိုတွေ့ပေါ့ဒါတွေဒီဦးသိန်းတို့ကယုံနှန်းသမားတွေမဟုတ်ဘူးကိုတွေ့တွေဆိုတာကိုသိသိချင်တာပေါ့ကလေးသူငယ်ဒါလို့ဘုရားရှင်ရဲ့ဂုဏ်တော်တွေကိုနှလုံးသားထဲမှာတကယ်ကိုစိုးစိုးမြင်းမြင်းနဲ့ယုံကြည်တယ်ယုံကြည်ချက်တစ်ခုနဲ့အန္တရာယ်ကင်းတယ်ဆိုတဲ့ယုံကြည်ချက်တစ်ခုလောက်နဲ့ပဲပွားများပါတကယ်ကြည်သူများပါဘာကြောင့်ဒါကိုဦးဇင်းတို့ကဒီလောက်ပြောရတာလဲလို့မေးရင်ဒကာကြီးဒကာမကြီးတွေဘုရားဟောပြတဲ့ တဇက်ကတုတ်ပေါ့မြေကြီးဇက်တုတ်ထဲမှာတဇက်ကတုတ်ပါတယ်တဇက်ကတုတ်မှာဆိုလေဘုရားရှင်နေကြအာမခံပြီးတော့ကိုဟောထားတယ်အမရန်တော်တွေကိုจิตသားရန်တော်တို့จิตသားရန်တို့ဆိုပြီးတော့အစအဦးဆုံးပေါ့နတ်တွေမှာနတ်ပြည်နတ်လောကမှာဒါစစ်ဖြစ်နိုင်တယ်ဒါနတ်ပြည်နတ်လောကမှာတရားမင်းကတောင်ရင်သာနတ်ပြည်မှာရှိတဲ့နတ်တွေကိုသူကသတိပေးတာငါတို့တွေဒီအတူရာတွေနဲ့စစ်ဖြစ်နိုင်တယ်စစ်ဖြစ်နိုင်တဲ့အခါမှာအဲ့ဒီစစ်ပွဲမှာမင်းတို့ အန္တရာယ်ကြီးကြောက်ရောက်လာနိုင်တယ်ကြောက်လန့်ထိတ်လန့်မှုတွေဖြစ်လာနိုင်တယ်အဲ့လိုကြောက်လန့်ထိတ်လန့်မှုတွေဖြစ်လာလို့ရှိရင်အဲ့စစ်ပွဲမှာပေါ့ငါရဲ့အွန်လိုင်းတကူကိုလှမ်းကြည့်ငါရဲ့အွန်လိုင်းတကူကိုလှမ်းကြည့်လို့ရှိရင်မင်းတို့အဲ့ကြောက်လန့်မှုတွေထိတ်လန့်မှုတွေအကုန်လုံးလုံမြောက်သွားလိမ့်မယ်ကိုယ့်ရဲ့အားထားရတဲ့ပေါ့ဟိုတောင်ရင်းသာနတ်ပြည်မှာဆိုရင်တော့ဒါဘရင်ပေါ့တရားမင်းကတခါတဲ့အွန်လိုင်းတကူကိုလှမ်းမြင်လိုက်ရတယ်ဆိုရင်ပဲခုနကြောက်လန့်မှုတွေထိတ်လန့်မှုတွေကဒါတခါလေဖျက်ပြောက်သွားနိုင်တယ် အဲအဲ့လိုမှငါရဲ့ online တကုံကိုနှံ့ပြီးတော့မင်းတို့မကြည့်နိုင်လို့ရှိရင်တကုံကိုမကြည့်နိုင်လို့ရှိရင်နောက်ဗဇာပတိနာမင်းကြီးကတကုံကိုလှမ်းကြည့်စသည်အပြင်ပေါ့လေနာမင်းကြီးလေးပါးကိုလှမ်းလှမ်းပြီးတော့ဒါကြည်ခိုင်းနေပေါ့မြေအောင်ကြီးအဲ့လိုကြည့်လို့ရှိရင်ဒီကြောက်လန့်မှုတွေအန္တရာယ်တွေကလွတ်မြောက်နိုင်တယ်ဆိုပြချင်တာဒါလို့ဒေါရင်သာနတ်ပြည်မှာဖြစ်တဲ့ဗဇာမင်းကြီးကသတိပေးပုံကိုပြောတယ်ပြီးတော့မှအဲ့လိုမျိုးတွေဒီ ကျိန်းနေဟုတ်ချင်မှာဟုတ်မယ်ဘာဖြစ်လို့လဲဆိုတော့ဒီတရားမင်းကြီးတို့ဒီတာအသောကင်းကွာကိဋ္တာတွေကင်းကွာတယ်လောဘဒေါသတွေကင်းကွာပုံကိုယ်တွေမဟုတ်ဘူးလောဘဒေါသမောဟတွေမကင်းကွာတဲ့ကြောင့်သူတို့မှာအကြောက်တရားတွေရှိသေးတယ်ဒါပေမဲ့စေသားရန်တို့အဲ့လိုပဲတဲ့ငါဖျားလဲတင်တို့ကိုပြောမယ်အကယ်၍တင်တို့ဒီတော်တဲ့တောင်းတဲ့စိတ်ညင်ရအရက်မှာတဘာနဲ့နေလို့အန္တရာယ်ကြားရောက်လာတယ်အန္တရာယ်ကြားရောက်လာတယ်ကြောက်လန့်ထိတ်လန့်မှုတွေဖြစ်လာတယ်ဆိုရင်တဲ့တင်ချစ်သားတို့ဒီငါဖျားရှင်ရဲ့ ငါဘုရားရှင်ကိုနှံ့ပြီးတော့အမှတ်ရလိုက်ပါငါဘုရားရှင်ကိုသတိရလိုက်ပါဆိုလိုရင်းကငါဘုရားရှင်ရဲ့ဂုဏ်တော်တွေကိုသတိရလိုက်ပါလို့ပြောတာအဲ့ဒီမှာဣတိပိသောဘဂဝါရဟံတမ္မသမ္ဗုဒ္ဓဝိဇာသနာဓမ္မနောသူကရောလောကဝိရိယအနုတ္တရောပုရိသဓမ္မတာရတိတရရေဝမနောဒါနံဗုဒ္ဓဘဂဝါဆိုပြီးအဲ့မှာဂုဏ်တော်ကိုးပါပေါ့အဲ့ဒါကိုအမှတ်ရလိုက်ပါသတိရလိုက်ပါတဲ့အဲ့လိုအမှတ်ရလိုက်လို့ရှိရင်ဘာဖြစ်မလို့သင်จิตသားတို့ကကြောက်လန့်နေမှုတွေအန္တရာယ်တွေအကုန်လုံး ဒါပပြောက်သွားပါလိမ့်မယ်လို့ဒီလိုဘုရားရှင်ကဒါအာမခံပြီးဟောတာအကယ်၍ဘုရားရှင်ရဲ့ဂုဏ်တော်ကိုအမှတ်မရနိုင်ဘူးဆိုခဲ့ရင်တရားရှင်တရားတော်ရဲ့ဂုဏ်တော်ကိုအကယ်၍တရားတော်ရဲ့ဂုဏ်တော်ကိုအမှတ်မရဘူးသံဃာတော်တွေရဲ့ဂုဏ်တော်ကိုလှမ်းပြီးတော့အမှတ်ရလိုက်ပါသတိရလိုက်ပါတဲ့အဲ့လိုသတိရလိုက်မယ်ဆိုရင်ဒီအန္တရာယ်ကြီးကြောက်ရောက်နေတဲ့အန္တရာယ်ကြီးအထိတ်လန့်မှုတွေအကြောက်ရွံ့မှုတွေအကုန်လုံးကနေလွတ်မြောက်သွားပါလိမ့်မယ်ဆိုပြီးတော့ဒါတစ်ချက်ကတော့ဒါအထင်ရှားဘုရားရှင်ကဟောကြားထားတာဖြစ်တယ် ဒါကြောင့်မလို့လည်းမိမိတို့ကဒီလိုပြခြင်းငယ်ဒေသနာတော်တွေကိုယုံကြည်ပြီးတကယ်လုပ်ရင်တကယ်ဒါဒီလိုအန္တရာယ်တွေကလွတ်မြောက်နိုင်တယ်ဆိုတဲ့ထုံးကိုပုံမြင်မဟုတ်ဘဲနဲ့ပေါ့တကယ်သမိုင်းကြောင်းနေနဲ့မိမိတို့လေ့လာပြီးတော့မိမိတို့အတွေ့အားကြအတူယူပြီးအပြည့်ဉာဏ်ကျိုးကိုအားထုတ်ရင်တကယ်အကျိုးတရားတွေကိုခံစားရမှာဖြစ်တယ်။အဲ့တော့နောက်တစ်ခုဦးဇင်းတို့ဒါတကာလေးတစ်ခုပေါ့ဒါကလေးတွေအတွက်တကယ်၍ရှိခဲ့ရင်ပေါ့ကလေးတွေအတွက်ရည်စူးပြီးတော့အဲ့တော့ဦးဇင်းတို့မြမသမိုင်းမှာပေါ့ဒါမိဖုရားစိုးလို့ဆိုတာဒါတကာကြီးတွေမှာယူကြဖို့မှာ အရတိယပရိမင်းရဲ့ဒါမိဘရပဲမိဘလေးတွေတက်ကတပါးအမြဲတမ်းရုပ်ရည်ဥပဒိသမ္မတိနဲ့ပြည်စုံနေပြင်ကြီးကလည်းအမြဲတမ်းမိဘတွေတို့မှာသူမိဘဇောလုံးကိုအမြဲတမ်းပို့ပြီးတော့ဟိုအရေးပြီးတယ်ပေါ့အလေးထားတယ်အဲတနေ့တော့အဲ့လိုပဲဒါနွေရနွေရဒီရောက်တဲ့အခါမှာရာဝတီမြေကမှာဒါနန်းချပြီးတော့ရေကစားကြရေကစားတယ်ရေကစားတဲ့အခါကျတော့ဘင်းကလည်းသူတိတ်ပြီးတော့အလေးထားတန်ဖိုးထားရတဲ့သူမိဖုရားဇောလုံးကိုဒါ ပြည်စေတဲ့အနေနဲ့ဝိုင်းပြီးတော့ရှားကြမိပြားတွေကိုသူကိုယ်တိုင်ရောအကြကြမိပြားတွေကိုမိပြားစောလုံးကိုဝိုင်းပြီးတော့ရေနဲ့ပက်ခိုင်းတယ်မြစ်ရေနဲ့ရေထဲမှာရေစားရင်ဆိုတော့လက်ကုံးနဲ့ရေခတ်ပက်မှာပေါ့လေအဲ့လိုပက်တဲ့ခါကျတော့တခါလဲဒီကတော့ကြည်စေတာပေါ့ကြည်တယ်ပေမဲ့တစ်ဖက်ကခံရတဲ့လူကတခါလဲအသက်ယူမအောင်သဘင်တွေမျက်နှာတွေအကုန်လုံးဆူချွဲပြီးတော့ဝိုင်းပြီးတော့တယောက်မကလူပေါင်းများစွာကဝိုင်းပက်တဲ့ခါကျတော့တော်တော်တော့လည်းမချီမတင်ခဲ့တာဟိုခံစားရပုံလို့ရတယ် ဒါပေမဲ့တစ်ဖက်ကတော့လည်းဘယင်အနေနဲ့ကတော့ဒါကြည်ကျတဲ့အနေနဲ့ဒါရေးပတ်တာအဲ့တော့အဲ့ဒါကိုမိဖုရားဆိုလုံးကမခံနိုင်ဘူးဟိုချစ်လို့ဟိုကြည်ကျတာမှန်ပေမဲ့မခံတော့ဟိုကြည်ကျတဲ့အခါကျတော့စိတ်ထဲမှာညှို့တိဖြစ်သွားညှို့တိဖြစ်ပြီးတော့ဘာလုပ်တော့ဒီနေ့ဘယင်ဘောတော်အုပ်တဲတဲ့အခါကျတော့တခါတည်းအဲ့ဘယင်ဘောတော်အုပ်ထဲမှာသူကအစိတ်ခတ်လိုက်မိဖုရားကစိတ်ခတ်လိုက်တော့ဘယင်ကလည်းဒီဘောတော်အုပ်ကိုမတည်ခင်ဒီ ဟိုဘောတော်အုပ်ထဲကပါတဲ့ဒီဟင်းနေရာကိုဒါခွေးတကောင်ကိုပြစ်ကျွေးလိုက်တဲ့အခါမှာခွေးတကောင်တကားတဲ့နေရာမှာလည်းတကားတဲ့ဟိုတီလုံတာပေါ့နော်အစိတ်ကပြင်းထန်တဲ့အခါလေအဲ့တော့မှလိုက်ပြီးဘရင်ကလည်းအမျက်ထွက်ပြီးတော့ဒါဘသူလက်ချက်လဲဆိုစုံစမ်းတော့နောက်ဆုံးတော့မိဖုရားစိုးလုံးကလည်းဝင်ခံနေသူလောက်တာသူစိတ်ခတ်ဆိုတော့အမှန်တန်ချစ်လာပါပြီမဲ့ကိုကိုတေချောင်းကြံတဲ့အခါကျတော့တတိလက်လွတ်နဲ့ဒီမိဖုရားစိုးလုံးကိုသိမိပြီးသိမိပြီးတော့တကားတဲ့ ဟိုသလိုထိုးပြီးတော့ဟိုဟိုဘောကြက်စင်တင်းပြီးတော့ပေါ့နော်ဒါမီးနဲ့ဒါဟိုတေချောင်းကြံတာပေါ့အဲ့ကကြတော့တကားလေဒီစင်လောက်တော့မယ်ဆိုတဲ့မြေပြဆုံးလုံးကလေအဲ့ဒီဒီ movement တွေကိုပေါ့ movement တွေကိုတကားတဲ့အဲ့ဒါဘာလို့လို့ဆိုတော့ဒီ လက်ပေါ့လေဒါတပြားတွေပြီးပြီးတော့9ရက်လောက်အချိန်ယူပြီးတော့တရားကိုပြင်ဆင်ခိုင်းတယ်အဲ9ရက်ပတ်လုံးဘာလို့ဆိုတော့ဘုရားရှင်ရဲ့ဂုဏ်တော်ကိုအထူးသဖြင့်တော့ပွားများတယ်ဘုရားရှင်ဂုဏ်တော်နဲ့တကွာယရနာမြတ်သုံးပါးရဲ့ဂုဏ်တော်တွေကိုတခါတည်းပွားများပြီးတော့နေလိုက်တာအဲ့လိုကုသိုလ်စိတ်နဲ့နေလိုက်တာဘာဖြစ်သွားတော့ဘာဖြစ်သွားတော့ဆိုတဲ့အခါကျတော့ဦးဇင်းတို့အဲ့9ရက်မြောက်လို့ပေါ့ဒီမိဖုရားဆိုလုံးကို တခါလေဒီပေါ်တင်လိုက်တယ်ဓာမြပေါ်တင်အောက်ကမီးတခါလေရဲရဲပြောင်းတယ်မီးပေါ်တင်လိုက်တဲ့အခါကျအဲ့မီးတွေကတခါလေချက်ချင်းတခါလေစန္ဒကူရည်နဲ့ဖြန်းလိုက်တယ်လို့တခါလေငိမ့်ကြတော့အဲ့လိုမျိုး၃ချိန်တိုင်တိုင်ပေါ့ဒါမီးတွေအကုန်လုံးငိမ့်သွားတယ်အမှန်တန်အေးပြီးတော့နေတာပေါ့အဲ့လိုနေတဲ့အခါ၃ချိန်ကြော်တဲ့အခါကျတော့မှတခါတည်းအကယ်၍မြန်ဒီတေဘေးကမလွတ်တော့ဘူးဆိုရင်တော့တခါတည်းဒီမှာပဲခန္ဓာကိုယ်ကျွေကြပြီးတော့ဒါ တေဆုံးရမှာလို့ဤဆိုစိတ်ကိုလျှော့ပြီးတိတ်ထန်လိုက်တဲ့အခါကျတော့တခါတည်းဒီလေပွဲဝင်ရတယ်ဆိုထုံးဒါတွေလည်းပဲဦးဇင်းတို့ဗမာသမိုင်းတွေမှာထင်ရှားရှိခဲ့တာအဲ့တော့ဒီသမိုင်းတွေဆိုတာဒီတကယ်ထင်ရှားဖြစ်ခဲ့တာတွေပဲဒါကြောင့်မလို့ဘုရားရှင်ရဲ့ဂုဏ်တော်တွေကိုတကယ်ပွားများအားထုတ်လို့ရှိရင်တကယ်အန္တရာယ်ကင်းနေကောင်းကျိုးချမ်းသာတွေရတယ်ဆိုတဲ့ထုံးကိုတော့မိမိတို့ကဒါယုံကြည်လက်ခံလို့ဟိုယုံကြည်လက်ခံရမယ်ပေါ့နောက်တစ်ခါဒီလိုပဲမိမိတို့ရဲ့ဒီကလေးငယ်တွေကိုလည်းဒီလိုတာရကာလေးတွေကို ကြကြနနာပြောပြရင်တော့သူတို့နှလုံးသားထဲမှာဒီဘုရားရှင်ရဲ့ဂုဏ်တော်တွေပေါ်မှာယုံကြည်တယ်ဆိုတဲ့စိတ်ဓာတ်တွေတော့ကိန်းအောင်လာနိုင်တာပေါ့။နောက်ဦးဇင်းတို့ဒါကတော့ဒါဗမသမိုင်းပဲ။နောက်သာသနာသမိုင်းတွေကဦးဇင်းတို့တခါကြည့်ကြမယ်ဆိုရင်ဒါဒီကကြီးဒီကမကြီးကြားဖို့မှာပဲဒါထင်းခွေတဲ့သားပါ။ထင်းခွေတဲ့သားပါဆိုတော့ရာဇကြိုပြည်ဘုရားတက်တော်ထင်ရှားထင်ရှားရှိခြင်းခါကရာဇကြိုပြည်မှာရာဇကြိုပြည်မှာဒါဟို ကလေးငယ်နှစ်ယောက်ရှိခဲ့တယ်ပေါ့ကလေးငယ်နှစ်ယောက်တကားတည်းသူတို့အပေါင်းပေါ်ပြီးဆိုတော့တယောက်ကတော့ဘုရားတရားတန်ခါယနာမြတ်သုံးပါးကိုကိုးကွယ်တဲ့ဗုဒ္ဓဘာသာကလေးငယ်တယောက်နောက်တယောက်ကတော့ဒါဗုဒ္ဓဘာသာမဟုတ်ဘူးတနည်းအားဖြင့်မိစ္ဆာအကြီးကိုကြည်နေတဲ့ကလေးငယ်တယောက်ပေါ့ဒီလိုကလေးငယ်နှစ်ယောက်ကအပေါင်းပေါ်မိတ်ဆွေတွေပြည့်နေကြတယ်တကယ်ချင်းပြည့်နေကြတော့တို့တကယ်နှစ်ယောက်ကဒါအတူတကောပေါ့ကစားပေါ့ကစားပဲအဲ့လိုကစားတဲ့ခါကျတော့တို့ဟိုကျွေရန်ကစားလေးရှိကြတယ် ကြွေရံကစားတဲ့အခါကျတော့ကလေးငယ်တယောက်ကအမြဲတမ်းသူကဗုဒ္ဓဘာသာကလေးငယ်ကနိုင်တယ်နိုင်ရခြင်းရဲ့အကြောင်းကသူကနမောဗုဒ္ဓသာကြွေရံကစားတိုင်းနမောဗုဒ္ဓသာဘုရားရှင်ကိုရှိခိုးပါ၏အတိဘယ်ကိုဟိုနားလည်လို့လည်းဖြစ်ရင်ဖြစ်မယ်နားလည်ခြင်းပါလည်းနားလည်မယ်ပေါ့သို့တော့ဗုဒ္ဓဘာသာကလေးငယ်ဖြစ်တဲ့အတွက်ကြောင့်အ ਨੇ ဆုံးတော့မယုဖလာအရာဒီဗုဒ္ဓနမောဗုဒ္ဓသာဘုရားရှင်ကိုရှိခိုးပါ၏ဆိုတာဒါလေးကိုကြားတော့ အဲ့လေးကိုစူစူပြီးတော့သူကစိတ်ထဲကဆိုပြီးကစားတယ်ကစားတော့ကစားတိုင်းကစားတိုင်းဒီဗုဒ္ဓဘာသာကလေးကနိုင်တယ်နိုင်တဲ့အတွက်ကြောင့်ဒီမိစ္ဆာဒိဋ္ဌိကလေးကလည်းကလေးချင်းဆိုတော့အမြဲအမြဲတမ်းဆိုတိုင်းနိုင်တယ်ဘာကြောင့်နိုင်လဲပေါ့ကလေးချင်းဆိုတော့မေးတော့ဟိုကလေးကလည်းပြန်ပြောတယ်ငါကအဲ့လိုစူပြီးတော့စော့တာဇေကစားတဲ့အခါငါအဲ့လိုစူစော့တာဆိုတော့ဟိုမိစ္ဆာဒိဋ္ဌိကလေးကလည်းပဲဒီအတိပ္ပယ်တွေကိုနားလည်လို့လည်းမဟုတ်ဘူးသို့တော်လည်းပဲဘုရားရှင်ရဲ့အကုန်ကို ိုနားလည်လုံးလို့မဟုတ်ပေမဲ့ဒါနမောဗုဒ္ဓသာဆိုတဲ့စာလေးကိုစိုးစိုးပြီးတော့သူကလည်းကစားတယ်ကစားတော့တကသူကလည်းပြန်ပြန်နိုင်ကလေးဆိုတော့နိုင်ပြီနိုင်တာတွေ့တဲ့အခါကျတော့ဒါကိုပဲဆွဲသွားတော့အမြဲတမ်းဒီနမောဗုဒ္ဓသာနမောဗုဒ္ဓသာကိုတခါတည်းအလားဆွဆွမြင်းမြင်းနဲ့ပွားများတော့တာအမြဲတမ်းရွတ်တော့တာအဲ့လိုလိုရွတ်ချင်းတဲ့ဒီနေ့တူတူပြောပေါ်လေတာဘာမြောင်နည်းနည်းလေးဆင်းရဲတဲ့အခါကျတော့ထင်းခုတ်ပြီးတဲ့သမွေးဝမ်းကြောင်းပြီးတော့တော်တဲ့တောင်နဲ့သွားပြီးထင်းခုတ်ကြတယ်တာဘာမြောင်နွားလေးနွားလေးနဲ့ထင်းခုတ်ပြီးတော့ အဲဒင်းနေပြည့်ပြီဆိုတဲ့အခါကျတော့နွားတွေကိုလွတ်ထားဒင်းကုန်ဒင်းရပြီဆိုတဲ့အခါကျလက်ပေါ်ဒင်းနွားဆွဲတက်ပြီးပြန်ပေါ့ဒီလိုလုံးနေကြအဲ့နေကြတော့အဲ့လိုပဲနွားတွေကိုလွတ်ထားပြီးဒင်းကုန်ဒင်းတွေရပြီဆိုတဲ့အခါကျတော့နွားတွေကြည့်လိုက်တော့နွားတွေကမရှိတော့နွားတွေမရှိတော့သားလုံးသူကိုလက်မှာထားပြီးတော့နွားတွေလိုက်ချလိုက်ချလိုက်ချရင်နောက်ဆုံးတော့နွားတွေကမျိုးတဲ့ဝင်သွားမျိုးတဲ့အထိပြန်လိုက်ရတာပေါ့မျိုးတဲ့တွေပြန်လိုက်ပြီးနွားတွေတွေ့လို့နွားတွေလည်းဆွဲတယ်ပြန်လာတော့မျိုးတကားကပိတ်သွားတော့မျိုးပြင်ထွက်မရမျိုးပြင်ထွက်မရတော့ ရေပုံရကြည့်တော့ဦးဇင်းတို့ခုခေတ်ကိုဗစ်လိုပေါ့အာဂိတ်ကပိတ်ထားရင်သွားမရတော့ဂိတ်ကပိတ်ထားလောလောကြနေသွားမရတော့ဘူးဟိုရှိကတော့ဒီရာဇူပြည်တို့ဆိုတာအင်မတန်ထင်ရှားတဲ့မြို့ကြီးတွေဖြစ်နေပြီးတော့ဒါဘရင်နေပြီးတော့လည်းဖြစ်တော့မြို့တကပိတ်ပြီးဆိုထွက်မရတော့မရတဲ့အခါကျတော့ကဲတညတည်းလောနေပစီလီဆိုပြီးဖေးလို့သူကလည်းဇွဲချော်ပြီးတော့မရတော့တဲ့အတူတူဇွဲချော်ပြီးဒီတိုင်းနေလိုက်ဒါလို့သူကခုနအဲ့တောဇက်ပေါ့ဒီတုတ်တန်ဇက်တနေရာမှာဒီခါတည်းကြံခဲ့ရတာ ဘေကိုဆောင်ရင်ဆောင်ရင်နဲ့တပြည့်ပြည့်မိုးလေးချုပ်တော့ကလည်းဘိုက်ကစားဘိုက်ကစားရင်လည်းတပြည့်ပြည့်ဆောင်ရင်ဆောင်နောက်ဆုံးတော့အိတ်ပြောတော့အိတ်ပြောတော့အဲ့သုံးတန်တစားနာမှာရှိတယ်ဘလုံးနှကောင်ရှိတယ်ဘလုံးနှကောင်လည်းမိစ္ဆာဒိဋ္ဌိဘလူးနဲ့ဒါဗုဒ္ဓဘုရားရှင်ကိုကြည်ညိုတဲ့ဘလူးနှကောင်နှကောင်ကလည်းအစာချာထွက်ခြင်းနဲ့ဒီကလေးကိုတွေးတော့စားမယ်လို့တော့ဗုဒ္ဓဘာသာဘလူးကဆိုရင်မလုံးနဲ့ဘုရားကိုကြည်ညိုတယ်ဘုရားဒါဟိုမလုံးတင်ဘူးဟိုမိစ္ဆာဒိဋ္ဌိဘလူးကတော့မရဘူးအစာတွေးစားမှာပဲ ဇာတွေ့စမ်းမှာပဲဆိုအဲ့ကလေးကိုနောက်ဆုံးတော့တာမြင်အောင်သူက6လောက်ဆွဲဆွဲလိုက်တဲ့အခါကျတော့ကလေးကလန့်ပြီးတော့ဒါသူကအမြဲတမ်းပွားနေတဲ့အခါကျတော့လန့်ပြီးတော့မလုပ်လိုက်တော့ဆိုတော့နမောဗုဒ္ဓတာဆိုနေကြလေးကိုဆိုလိုက်နမောဗုဒ္ဓတာဆိုဆိုနေကြလေးကိုဆိုလိုက်တဲ့အခါကျတော့ဒါကလည်းအဲ့ဘလူးကဒါကလည်းဘုရားရှင်ရဲ့ဂုံကိုဆိုလိုက်တယ်ဒါကလည်းအနာမကန့်နိုင်တော့ဘူးနာမကန့်နိုင်တဲ့အခါကျတော့မှနောက်ဆုံးဒီ ဘုရားရှင်ကိုကြည်ညိုတဲ့ဘလူကနေပြီးဒါမင်းမှာတန်ဖြစ်ပြီအဲ့တော့မင်းကလေးကလည်းဘိုက်ဆာနေလို့မင်းကလေးကိုပြုစုရမယ်ဆိုပြီးတော့ဒါကြတဲ့အစာရှာခိုင်းတာလူသားတွေစားတဲ့အရှာဆိုတော့သူတို့မှမရှိတော့နောက်ဆုံးတော့ဘရင်ငယ်ပေါ်တော်ကိုသွားပြီးဘလူးဆိုတော့သူ့ရဲ့ဒါကမစိတ်ကြီးနဲ့ပေါ်သွားပြီးတော့ယူယူပြီးတော့ကလေးကိုဒါကျွေးတယ်ကလေးကစားနောက်ဆုံးတော့အဲ့ပေါ်တော်အုပ်ကြီးကကလေးနာချန်ခဲ့လူတို့ပြောပေါ်လေနောက်နေ့နန္ဒမိုးတော့အလင်းရောက်တော့ဘရင်ကသူ့ပေါ်တော်ကိုပြောက်လို့လိုက်ချတော့နောက်ဆုံးဒီကလေးနဲ့ဒီမိဘတွေခံမှာတွေ့ ပြီးတော့တကားလည်းမင်းမြင့်မင်းနာအနေနဲ့ပြေးမယ်လို့သူတို့လည်းသူတို့မယူတဲ့အကြောင်းလည်းဖြစ်ပုံချင်းအကြောင်းစုံကိုပြောပြပြောပြတဲ့အခါကျမှဘင်းကြီးကလည်းဒါသောတာပန်ရိယာသူတော်ကောင်းကြီးဘင်းဗိမိတာရာယုတ်ပြီဆိုတော့သဘောကျပြီးတော့တကားလည်းအဲ့ကလေးနဲ့သားကလက်ဆွဲပြီးတော့ရရှင်ထံမောက်ခေါ်သွားတယ်ရရှင်ထံမောက်ခေါ်သွားပြီးတော့အဲ့မှာဗာပြောတော့ဆိုတော့ဒါဘင်းဗိမိတာရာမင်းကြီးကရှောက်တယ်အရှင်ဘုရားဒီလိုပဲဘုရားရှင်ရဲ့ဂုဏ်တော်ကိုပွားများအားထုတ်နေလို့ဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာယုံပြုလို့ဒီလိုအန္တရာယ်တွေက ကင်းပြီးတော့ချမ်းသာခြင်းတွေဖြစ်တာလားအခြားအခြားတရားတွေကိုပွားများအားထုတ်ခြင်းဟောမဖြစ်ဘူးလားဆိုတော့မှဘုရားရှင်ကအဲ့ဒီမှာအေးအဲ့လိုတရား6မျိုးကိုပွားများတဲ့သူတော်ကောင်းတွေမှာဒီလိုအန္တရာယ်ကြီးကင်းပြီးတော့ချမ်းသာခြင်းတွေရတယ်ဆိုပြီးတော့အဲ့မှာတရား6မျိုးဟောတယ်တရားဘယ်နှမျိုးဟောတော့တရား6မျိုးဟောပါတယ်ခင်ဗျာတရား6မျိုးကိုခတ်တို့တို့ဦးဇင်းတို့ဒီမှာဒီနေရာနဲ့သက်ဆိုင်တဲ့တရားတွေဖြစ်တော့ဒါနာကြကြရအောင်နော် အရင်ဆုံးစဉ်ကာလာလေးတွေယူသွားမှပြီးတော့မှဗမာလိုခတ်တူတူမြန်မာပြန်နေကြတာပေါ့လောဘဗုဒ္ဓဘောပုဇန္တိသရာဂေါတမသာဝကယေတံတိဝါဇာရတောဇာနေဇံဗုဒ္ဓဂတာတတိလောဘဗုဒ္ဓဘောပုဇန္တိသရာဂေါတမသာသာဝကယေတံတိဝါဇာရတောဇာနေဇံဓမ္မဂတာတတိလောဘဗုဒ္ဓဘောပုဇန္တိသရာဂေါတမသာဝက ယေတံတိဝါဇာရသောသအိဋ္ဌံတံဃကရာတတိသဝဗုဒ္ဓဘဗုဇန္တိတရာဂေါတမသာဝကယေတံတိဝါဇာရသောသအိဋ္ဌံကာယကရာတတိသဝဗုဒ္ဓဘဗုဇန္တိတရာဂေါတမသာဝကယေတံတိဝါဇာရသောသယေတံတိဝါဇာရသောသအဟိန္တာယရတောမနော သောဘဗုဒ္ဓပဗုဇန္တိတရာဂေါတမသာဝကယေတံတိဝါဇာရတောဇာဘာဝနာယရတောမနောဆိုပြီးကာရာ6ခုနဲ့ဘုရားရှင်ကအဲ့ဒီတရား6မျိုးကိုတဲ့ပွားများလို့ရှိတာအန္တရာယ်ကြီးကင်းပြောင်းပြီးတော့ကောင်းမြတ်တဲ့노ကြခြင်းနဲ့노ကြရနိုင်ပါတယ်ဆိုပြီးတော့ဘုရားရှင်ကဟောတယ်အဲ့တော့နံပါတ်1ကာရာကတော့သောသောကဦးဇင်းတို့ပြောခဲ့ပြောခဲ့ပြီးသားပဲယေတံခြင်းမျိုးကောင်းသားမျိုးကောင်းသမီးတို့သည် ဒီဝါစာနေခါ၌၎င်းရတောစာညခါ၌၎င်းနေဇာမြဲမပြတ်ဗုဒ္ဓဂတာတတိဘုရားရှင်ဂုဏတော်ကိုဖန်ဖန်တက်တဲ့အောင်မေအမတ်ရရှင်ရှင်ချင်းဆိုတဲ့ဗုဒ္ဓနုတ္တိဘာဝနာကိုပွားများခြင်းရှိပြီးဟောဒီဖြစ်၏ဂေါရမသာဝကဂေါရမနွယ်ဘရှင်တော်မြတ်ဘုရား၏တရားနာယသာဝကဖြစ်ကြကုန်သောတေတုမျိုးကောင်းသားမျိုးကောင်းသမီးတို့သည်သရာအခါခတ်တဲ့သုဗ္ဗဗုဒ္ဓံသုဗ္ဗ သုဘဗုဒ္ဓံကောင်းစွာနိုးကြခြင်းဖြင့်ပပုဇ္ဇံတိနိုးကြ၍နေကြရလေကုန်၏။ဩအမျိုးကောင်းသားမျိုးကောင်းသမီးတယောက်ဒီဘုရားရှင်ရဲ့ဂုဏ်တော်တွေကိုနေ့နေ့ညညပွားများနေမယ်ဆိုသူသူတော်ကောင်းအတွက်တော်တဲ့။အဲ့ဒါဘယ်အချိန်မှာပဲဖြစ်ဖြစ်သူဘုရားရဲ့တပည့်သားတာဝကသူတော်ကောင်းအတွက်တော်ဘယ်အချိန်မှာပဲဖြစ်ဖြစ်နိုးကြရင်သူနိုးကြခြင်းဒီကောင်းမြတ်တဲ့နိုးကြခြင်းပါပဲ။ဩနောက်တစ်ခုရေတံခြင်းမျိုးကောင်းသားမျိုးကောင်းသမီးတို့သည်သရာနေ့ခါ၌၎င်း ဘိဝါဇာနေခါ၌၎င်းရတောဇာညခါ၌၎င်းနေဇာအမြဲမပြတ်ဓမ္မကတာတတိတရားတော်ဤဂုံကိုဗမန်တတ်တဲ့အောင်းမေအမတ်ရပွားများရှင်ရင်ချင်းဆိုတဲ့ဘာဝနာတရားကိုဘာဝနာတရားထင်ရှားကြည့်ဒီဟောဒီဖြစ်၏ဧတံတို့အမျိုးကောင်းသားမျိုးကောင်းသမီးတို့အားဂေါရမသာဝကဂေါရမနွယ်ဝရှင်တော်မြတ်ဖရာ၏ တရားနာယတပတ်တော်ကဖြစ်ကြကုန်သောတေတို့မျိုးကောင်းတာမျိုးကောင်းသမီးတို့သည်တရာကခတိတဘဗုဒ္ဓံကောင်းသောနှိုးကြခြင်းဖြင့်ပပုဇံသည်နှိုးကြရလေကုန်၏ဟောဒါဒုတိယကာရအဲ့ဒါထို့တူပဲတဲ့ဘသူပဲဖြစ်ဖြစ်ပေါ့မျိုးကောင်းသားတယောက်မျိုးကောင်းသမီးတယောက်အနေနဲ့တရားတော်ရဲ့ဂုဏ်တွေကိုနေ့နေ့ညညအမြဲမပြတ်ပွားများဆင်ခြင်နေမယ်ဆိုရင်ထိုဘုရားရှင်ရဲ့တပည့်သားတာဝကဖြစ်တဲ့ထိုမျိုးကောင်းသားမျိုးကောင်းသမီးသည် အမြင့်မပြခါခတ်သိမ့်မယ်တဲ့ထိုသူတော်ကောင်းရဲ့노ကြခြင်းဒီကောင်းမြတ်တဲ့노ကြခြင်းပါပဲဟောနောက်တစ်ခုရေတာခြင်းမျိုးကောင်းတာမျိုးကောင်းသမီးတို့သည်ဒီဝါဇအနေခါ၌၎င်းဓာတော်သားညခါ၌၎င်းနေဇာအမြဲမပြတန်ခကတာတရိတန်ခါတော်အပေါင်းဤဂုံဤကိုဗမန်တက်တဲ့အောင်းမေအမယစင်ရင်ရင်းစုတဲ့တန်ခါနုတ္တိဘာဝနာကမ္မထံကိုပွားများလျက်ရှိသည့်ဟောဒီဖြစ်၏ ဧတံဂေါတမတာဝကဂေါတမနဘရှင်တော်မြတ်ဘုရားဤတရားနာယာတပတ်တာဝကဖြစ်ကြကုန်သောတေတုမျိုးကောင်းသာမျိုးကောင်းသမီးတို့သည်သရာဂဂတိသုဘဗုဒ္ဓံကောင်းသောနှိုးကြခြင်းဖြင့်ပါပုံစံတိနှိုးကြရလေကုန်၏အေးတန်ဃာတော်တို့ဤဂုဏ်တော်ကိုပွားများနေတဲ့ဘုရားရှင်ရဲ့တပတ်တာတာဝကမျိုးကောင်းသာမျိုးကောင်းသမီးသည်နေ့နေ့ညညထိုတန်ဃာဂုဏ်တော်တွေကိုပွားများနေမယ်ဆိုရင်ထိုသူတော်ကောင်းတယောက်အတွက် အချိန်တိုင်းအချိန်တိုင်းဘယ်အချိန်မှာပဲဖြစ်ဖြစ်ထိုတော်ကောင်းရဲ့နှိုးကြကြရခြင်းဒီတဲ့ကောင်းမြတ်တဲ့နှိုးကြခြင်းနဲ့နှိုးကြရပါတယ်ဟောနောက်တစ်ခုဂေါရမသာဝကဂေါရမနွယ်ဘွားရှင်တော်မြတ်ဘုရားဤတရားနာရတပတ်သာဝကဖြစ်ကြကုန်သောရေတန်ခြင်းမျိုးကောင်းသာမျိုးကောင်းသမီးတို့သည်ဒေဝဇာနှင့်ခန္ဓာ၎င်းရတောဇာညခန္ဓာ၎င်းနေဇာမြဲမပြတ်ကာကတတတိကာယကတတတိကမ္မထံကိုဝါ 32ခုထာသတို့ကိုပွားများစဉ်ချင်း30ချင်းအမတ်ရခြင်းဆိုတဲ့ဘာဝနာကမ္မထံကိုပွားများအားထုတ်လျက်ရှိသည်ဟောဒီဖြစ်၏ဒေတံတို့အမျိုးကောင်းသာမျိုးကောင်းသမီးတို့အားတရာကာကတိန်တပဗုဒ္ဓံကောင်းသောနိုးကြခြင်းဖြင့်နိုးကြရကောင်းသောနိုးကြခြင်းဖြင့်ပပုဇ္ဇံတိနိုးကြကြရလေကုန်၏ဟောနောက် အကယ်၍ဘုရားရှင်ရဲ့တပကတာဝကဖြစ်တဲ့မျိုးကောင်းသားမျိုးကောင်းသမီးတွေသည်အမြဲမပြတ်ကာကရာတတိကမ္မထံကိုပမန်တက်တဲ့ပွားများအားထုတ်နေမယ်ဆိုရင်ထိုကဲ့သို့အမြဲမပြတ်ပွားများအားထုတ်နေတဲ့ထိုသူတော်ကောင်းတွေအတွက်အချိန်တိုင်းအချိန်တိုင်းဘယ်ကာမှာပဲမစို့အချိန်ခါတိုင်းမှာထိုသူတော်ကောင်းရဲ့노ကြခြင်းဒီလေကောင်းမြတ်တဲ့노ကြခြင်းပါပဲတဲ့ဒါဟောနောက်တစ်ခုဘုရားကထပ်ပြီးတော့ဟောတယ် ဂေါရမဒါဝကဂေါရမနွယ်ဘွားရှင်တော်မြတ်ဖရာဤတရားနာရတပတ်ဒါဝကပြကြကုန်သောရေတံခြင်းမျိုးကောင်းသာမျိုးကောင်းသမီးတို့သည်ဒီဝါဇာနေခါ၌၎င်းသောဒေါသညခါ၌၎င်းဒီဝါဇာနေခဏ၎င်းနာဒေါသညခဏ၎င်းအဟိန္ဒယ မငင်းစေခြင်းကရုဏာဘာဝနာကမ္မထံကို ပွားများခြင်းပွားများခြင်း၌တော်မွေလျော်သောမနောစိတ်ရှိသည်ဟောသည်ဖြစ်၏ဒေတံတို့မျိုးကောင်းသာမျိုးကောင်းသမီးတို့ဟာတရာခါခသိဒဘဗုဒ္ဓံကောင်းသောနိုးကြခြင်းဖြင့်ဘဗုဒ္ဓံဤနိုးကြ၍နေကြရလေကုန်၏တဲ့ဟောဒီနေရာမှာကြတော့တမျိုးပြောင်းသွားပြီအကယ်၍တဲ့အမျိုးကောင်းသားမျိုးကောင်းသမီးတယောက်ဒီနေမှာပဲဖြစ်ဖြစ်ညမှာပဲဖြစ်ဖြစ်အဟိန္တာယလို့ခေါ်တဲ့မငင်းသေးခြင်း ကရုဏာတတ္တဝါတွေပေါ်မှာကျင်နာသနာတယ်ဆိုရယ်ကရုဏာကမ္မဒံကို ပွားများအထုတ်ခြင်းမှာရတော့မွေလျော်သောမနောစိတ်ရှိရယ်တခါလေတတ္တဝါတွေအပေါ်မှာသနာတယ်ကရုဏာပေါ့သနာတဲ့ကရုဏာကိုရှေ့ထားပြီးဆင်းရဲဒုက္ခရောက်နေတယ်တတ္တဝါတွေအပေါ်မှာထိုဆင်းရဲဒုက္ခတွေကလွတ်မြောက်ပါစေဆိုတဲ့ဒါကရုဏာတရားကိုပွားများခြင်းမှာတခါတည်းမွင့်လျော်နေတယ်ပျော်ပါနေတယ်ကရုဏာတရားတွေနဲ့နေတယ် အဲ့လိုမွေးလျော်ပျော်ပါနေတဲ့စိတ်ထားရှိတဲ့သူတော်ကောင်းတယောက်တွေအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်အဲ့သူတော်ကောင်းအတွေ့တဲ့ထိုသူတော်ကောင်းအတွေ့တရားအခါကတည်းအချိန်တိုင်းအချိန်တိုင်းမှာထိုသူတော်ကောင်းရဲ့နိုးကြရခြင်းဒီလည်းပဲတဲ့ဒါကောင်းမြတ်တဲ့နိုးကြခြင်းပါပဲဒါကရုဏာကမ္မဋ္ဌာန်းတစ်ခုဟောနောက်တစ်ခုကတော့တဝဝဒဘဝဇန္တိတရာဂေါတမသာဝကယေတံတိဝါဇာရတောဇာဘာဝနာယရတောမနော ယေတာခြင်းမျိုးကောင်းတာမျိုးကောင်းသမီးတို့သည်ရတောဒီဝါစာနေခါ၌၎င်းရတောစာညေခါ၌၎င်းနေကြအမြဲမပြဘာဝနာယမေတ္တာဘာဝနာကမ္မထံကိုပွားများခြင်း၌ရတောမွေလျော်သောမနောစိတ်အစဉ်သည်မနောစိတ်ရှိသည်ဟောဒီဖြစ်၏ဂေါရမသောကဂေါရမနွယ်ပါရှင်တော်မြတ်ဘုရား၏တရားနာယတပတ်တော်ကဖြစ်ကြကုန်သောတေတံတော်မျိုးကောင်းတာမျိုးကောင်းသမီးတို့သည် တရာခာကတိသုဗ္ဗဗုဒ္ဓံကောင်းသောနိုးကြခြင်းဖြင့်ပပုဇံတိနိုးကြ၍နေကြရလေကုန်တတိသာဓုသာဓုသာဓုပါဗျာဆိုတော့ဒါကအောင်စင်းတို့ဒီဝိထုလေးပေါ့ ဒီထင်းခွေတဲ့တာဖဝတ္ထုပေါ့ဒီဝတ္ထုလေးကိုအကြောင်းပြုပြီးဘုရားရှင်ကဒီတရား6ပါးပေးခဲ့တာအဲတော့နောက်ဆုံးကဘာပြောတာတုန်းဆိုတော့အမျိုးကောင်းသားအမျိုးကောင်းသမီးဒီဘသူပဲဖြစ်ဖြစ်အမျိုးကောင်းသားအမျိုးကောင်းသမီးတယောက်ဒီနေ့မှာပဲဖြစ်ဖြစ်ညမှာပဲဖြစ်ဖြစ်အမျက်မပြတ်တဲ့ဒီမေတ္တာဘာဝနာပေါ့တတ္တဝါတွေအပေါ်မှာဒါဆင်းရဲဒုက္ခတွေမရောက်စေခြင်းမူချမ်းသာ ချမ်းသာတွေရောက်ခြင်းနဲ့ချမ်းသာခြင်းတွေဖြစ်ပါစေဆိုတဲ့ဟိတကာရတတ္တဝါတွေပေါ်မှာအကျိုးစီးပွားကိုလိုလားတယ်ဆိုတဲ့ဟိတပုတ္တိအကျိုးစီးပွားကိုလိုလားတယ်ဆိုတဲ့ဒီစိတ်ဓာတ်နဲ့ဒီစိတ်ဓာတ်နဲ့ဒါမေတ္တာဘာဝနာတွေကိုပွားများနေမယ်ဆိုရင်ထိုသူတော်ကောင်းတယောက်တွေ့တဲ့အခါခါသိထိုသူတော်ကောင်းရဲ့နိုးကြခြင်းဒီဒါကောင်းမြတ်တဲ့နိုးကြခြင်းဖြစ်တယ်။ကောင်းမြတ်တဲ့နိုးကြခြင်းဆိုတာမိမိတို့တဏ္ဍာမှာစိတ်အစဉ်ကိုကဒီ ခုနဘုရားကုံတော်တရားကုံတော်တန်ခါကုံတော်အာကာယကတတတိအာနောက်တကကရုဏာဘာဝနာနောက်တကမေတ္တာဘာဝနာဆိုတဲ့ဒီလိုဘာဝနာတွေနဲ့ထုံမွမ်းလာတဲ့ဒီစိတ်ဓာတ်အစဉ်နဲ့နဲ့မိုးတော်အလင်းရောက်လို့ပဲဖြစ်ဖြစ်ညအခါနိုးကြတဲ့အခါမှာပဲဖြစ်ဖြစ်ထိုကဲ့သို့သောနိုးကြခြင်းဒီမွန်မြတ်တဲ့စိတ်ထားနဲ့နိုးကြရတဲ့အတွက်ကြောင့်အဲ့ဒါကောင်းမြတ်တဲ့နိုးကြခြင်းကောင်းမြတ်တဲ့နိုးထခြင်းပဲဒီလိုသဘောကြရအောင်အဲ့လိုသဘောကြပြီးမိမိတို့ကိုယ်တိုင်ကဒီလိုကြားခြင်းငယ်ဂုဏ်တော်တွေပေါ်မှာယုံကြည်တယ် ဘုရားဟောတဲ့တရားတော်တွေပေါ်မှာယုံကြည်ပြီးတော့သူတရားတွေကိုတကယ်လက်တွေ့ကြကြပွားများရင်လည်းပဲမိမိတို့ဒီလည်းပဲထိုကဲ့သို့သောအကျိုးတရားတွေကိုမလွဲမသွေရရှိခံစားရမှာဆိုတာကိုဒါယုံကြည်ပြီးတော့ယုံကြည်စေချင်တာပေါ့ယုံကြည်ပြီးတော့တကယ်မိမိတို့ပွားများအားထုတ်ဖို့လိုတယ်။ကောင်းပြီဒါကတော့ဦးဇင်းတို့ဗုဒ္ဓနုတ္တိနဲ့ပတ်သက်လို့ဒီမှာမေတ္တာဘာဝနာလေးလည်းပါတော့ဒီဗုဒ္ဓနုတ္တိရဲ့နောက်မှာဆက်ဟောမယ်မေတ္တာဘာဝနာလေးတွေလည်းဒါလင်းသင်လို့ဒီခါရာလေးတွေနဲ့ဦးဇင်းတို့ဒါတို့တကကြီးတကမာကြီးတို့ဒါဟောကြတာ အဲ့တော့ကျွန်တော်လုပ်ငန်းဝင်ပိုင်းအနေနဲ့ပြန်ပြီးတော့သွားကြရအောင်ပေါ့အဲလုပ်ငန်းဝင်ပိုင်းအနေနဲ့သွားတဲ့အခါကျတော့လုပ်ငန်းဝင်ပိုင်းအနေနဲ့သွားတဲ့အခါကျတော့ကျွန်တော်ဒီဗုဒ္ဓနုဒတိပေါ့ဗုဒ္ဓနုဒတိဘာဝနာပွားများပုံကတော့ပြီးခဲ့တဲ့ဒါဦးဇင်းတို့ဟိုအခောက်တုံးကဒီဗုဒ္ဓနုဒတိပွားများပုံနဲ့ပတ်သက်လို့ဘုံတော်ကိုအာယုံယူပြီးတော့ဘုံတော်ကိုထိုးဘုံတော်မှာပေါ့ဒါဘုံတော်ကိုအာယုံယူပြီးဘုံတော်ကိုပွားများရတယ် တဲ့အချိန်အဲ့တော့စားတဲ့အချိန်မှာပုံတော်ကိုအာယုံယူပြီးတော့ဂုဏ်တော်ကိုပွားများတာနဲ့ဆိုတာနဲ့ပတ်သက်လို့မြန်မာနည်းနည်းလေးတက်ပြီးတော့ပြောချင်တာတစ်ခုကဘာလဲဆိုတော့စားကြတကယ်တော့ဦးဇင်းတို့ဒီဘာဝနာဆိုတဲ့သဘောကဒါမနောကံပဲမနောကံဖြစ်တဲ့အတွက်ကြောင့်မိမိတို့စိတ်ထဲမှာပေါ့ဒီပြခြင်းရဲ့ဂုဏ်တော်တွေကိုဦးဇင်းတို့ကထက်ကထက်ကအမှတ်ရနေတယ်ထက်ကထက်ကပွားများနေတယ်ဒါကိုဦးဇင်းတို့ကဘာဝနာအနေနဲ့ဗုဒ္ဓနုတ္တိဆိုပွားများတဲ့အပိုင်းမှာဒီလိုပွားများဒါပေမဲ့ စကြခြင်းသူတော်ကောင်းတယောက်ကဒီဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာယုံယူတဲ့အခါမှာဆိုကြပါစို့ခုနလိုပေါ့ဟိုအရဟံဂုဏ်တော်မှာဟိုမကောင်းစိတ်ကိုရနိုင်ပြီးမကောင်းမှုကိုမကောင်းမှုတို့ကိုပြုတော်မူသောမြတ်စွာဘုရားသို့မဟုတ်လေလူနဲ့ပြမတတ်တော်တို့ယူစင်းပေါ်ရောပူဇော်တို့ကိုခိုင်းတော်မူထိုက်ပါပြီးထသောမြတ်စွာဘုရားသို့မဟုတ်လေခုနပေါ့မိမိတို့တဏ္ဍာမှာဖြစ်နေလောဘဒေါသမမနာစတဲ့ထိုကဲ့သို့ကိဋ္တာမျိုးတွေကိုဒါပေကိဋ္တာညီကြီးဒီမှာကင်းဝေးစင်ကြတော်မူသောမြတ်စွာဘုရားဆိုတဲ့ဒီလိုဂုဏ်တော်လေးတစ်ခုကိုပွားတဲ့အခါ အဲ့ဂုံတော်ရဲ့အတိတ်ပဲရှိသလောက်ကိုမိမိရဲ့ဉာဏ်ကရောက်ချင်မှရောက်ဉာဏ်ကမရောက်တဲ့အခါကျတော့ဒီဉာဏ်ကဒီဂုံတော်တွေကိုလှအာယုံယူရတဲ့အခါမှာဂုံတော်တွေကခုနလိုပေါ့နည်းနည်းပြီးတော့တာမန်ဉာဏ်နဲ့အာယုံမယူနိုင်တဲ့အခါမှာစိတ်ကအာယုံယူဖို့ခက်နေအဲ့လိုအာယုံယူဖို့ခက်နေတဲ့အတွက်ကြောင့်ဘုသူတော်ကမလုပ်လိုက်တော့ဆိုတော့မိမိဖူးမြော်ဘူးတဲ့တွေ့ဘူးတဲ့ပေါ့ဒါဘုရားရဲ့ရုပ်ဘွားတော်တခုအာယုံယူလိုက်တာအဲ့ရုပ်ဘွားတော်ကိုအာယုံယူတယ်ဆိုတဲ့ဟာဒီဦးဇင်းတို့မိမိတို့ရဲ့ဘယ်နေရာမှာလဲလို့မေးရင် ဥပမာမိမိတို့ကရန်ကုန်ကရွှေကုံတရားကိုကိုအမေရိကနေနှံ့ပြီးအာယုံယူလို့ရန်ကုန်ကိုစိတ်ရောက်နေရမယ်ဒီလိုသဘောတော့မဟုတ်ဘူးပေါ့မိမိကကိုဆိုကြပါစို့ကိုမိမိတို့ရဲ့ဟိုအိမ်မှာထိုင်းနေတယ်ဆိုမိမိထိုင်းနေတဲ့နေရာကရှေ့တင့်တော်တဲ့နေရာပေါ့ကိုရှေ့မောက်တဲ့တဲ့မှာဒီမိမိအာယုံယူလိုက်တဲ့ဒီဇီတီတော်ဆိုလဲကျွေးကုံဇီတီတော်သွန့်ပို့လို့ရှိတယ်ခုနမာမြတ်မှုနိရုပ်ပွားတော်ဆိုတဲ့ဒီလိုရုပ်ပွားတော်တကူကမိမိရဲ့ရှေ့မောက်တင့်တော်တဲ့နေရာလေးမှာဒါရောက်နေတဲ့အနေနဲ့မိမိကလန့်အာယုံယူရတာ အောင်ယူလို့ရပြီဆိုရင်အဲ့ပုံတော်မှာစိတ်ကထားရတာပေါ့စစချင်းအပုံတော်မှာစိတ်မှထားတော့ဒီစိတ်အစဉ်ကကျန်တဲ့လောဘဒေါသမမနာဖြစ်စရာအာယုန်တွေကိုမရောက်တော့ဒီပုံတော်လေးကိုစိတ်ကရောက်ရောက်နေတဲ့အချိန်ကျမှအဲ့ပုံတော်လေးကိုအကူအညီယူရတာပေါ့စစချင်းမှာပုံတော်လေးအပေါ်မှာစိတ်ကရောက်နေတယ်ကျန်တဲ့လောဘဒေါသကျန်တဲ့စီးပွားရေးပညာရေးဆိုတဲ့နေရာတွေမှာအတွေ့တွေကမရောက်ဘဲနဲ့ဒီပုံတော်လေးကိုစိတ်ကရောက်နေပြီဆိုတဲ့အခါကျမှအဲ့ပုံမှာဂုံတော်လေးကိုပွားပွားရင်ပွားရင်တပြေးပြေးနဲ့ဂုံတော်ကချိန်မှန်များစွာဒါပွားများပါများတဲ့အခါကျတော့ ဒီဂုံတော်ထဲမှာစိတ်ကရောက်သွားဂုံတော်ထဲမှာစိတ်ကရောက်သွားရင်တစ်ဖက်ကဘာဖြစ်လာလဲဆိုတော့ခုနပုံတော်ကတပြည့်ပြည့်နဲ့နှလုံးသွင်းမှုကနင်းလာတယ်စိတ်အစဉ်မှာဒီဂုံတော်ကိုတစုတဆိုင်မမှန်နဲ့နှလုံးသွင်းလေဒီပုံတော်ဘက်ကိုစိတ်ကနဲသွားနဲသွားရင်ကြာရင်လို့ရှိရင်တော့တကယ်ဒီဂုံတော်မှာစိတ်ကရောက်ပြီးတော့စုံစုံနစ်သွားပြီဂုံတော်ထဲမှာဆိုရင်တော့ပုံတော်ကပျောက်သွားတတ်တာဒါကိုပြောတာပေါ့အဲ့လိုပျောက်သွားတဲ့အခါကျတော့ဒီမိမိရဲ့ဒီစိတ်အစဉ်ကဒီဂုံတော်မှာပဲစိတ်ကတခါတည်းတစိုက်မမရောက်ဒါကိုဗုဒ္ဓနာသတိ ဘာဝနာပွားများတဲ့ပုဂ္ဂိုလ်ကနားလေသဘောပေါက်ဖို့လိုတယ်အဲ့လိုပွားများလို့လို့စိတ်စဉ်ကတခါတည်းစူးစူးဆိုင်ဆိုင်နဲ့ဒီဂုဏ်တော်ပေါ်မှာတည်ကြီးသွားပြီဆိုရင်တော့ဘလောက်ထိရနိုင်လို့ဆိုတာဦးဇင်းတို့ပြောခဲ့ပြီးပြီဆိုတော့ဥပ္ပဒရာသမာဓိဒီဒီဗုဒ္ဓနုတ္တိကရနိုင်တယ်အဲ့လိုဥပ္ပဒရာသမာဓိဒီရပြီဆိုရင်တော့ဒါဗုဒ္ဓနုတ္တိကမ္မထံကဒါပြည့်ပြည့်စုံပြီလို့ဒီလိုပြောလို့ရတယ်ဒါဥပ္ပဒရာသမာဓိစိုက်ပြီးပေါ့စိုက်လို့ချင်းမိမိကအကယ်၍နောက်ထပ်ဂုဏ်တော်တွေပွားများခြင်းဆိုအကြအကြရခြင်းငယ်ကြံတဲ့ဂုဏ်တော်ရှိပါကိုဆက်လက်ပွားများဖို့ အဲ့လိုပွားများလိုက်လို့ဂုံတော်ကိုးပါလုံးမှာဒီဥပဇာရသမารိစัจချက်ဒီဒါပွားများနိုင်ပြီဆိုရင်တော့ဒါလုပ်ငန်းတွင်ဘိုင်းကဗုဒ္ဓနုဒတိကမ္မထံအနေနဲ့ကတော့ဒါလမ်းဆုံးကိုရောက်သွားပြီဥပဇာရသမารိဆိုတာလမ်းဆုံးသွားပြီဆုံးသွားရင်ဒီနေရာမှာလည်းပဲယောဂီသူတော်ကောင်းတယောက်အနေနဲ့ဒါရွေးချယ်ပိုင်ခွင့်တော့ရှိတယ်အကယ်၍မိမိတို့ကဒီဥပဇာရသမารိကိုအခြေခံပြီးတော့ယုတ်ကမ္မထံကုကျင်နေဆိုလဲဒါကုလို့ရတယ်ပေါ့အဲအဲ့လိုမှမဟုတ်လို့ခုဒီ အခြားကမ္မထန်တွေကိုသမထကမ္မထန်တွေကိုအားထုတ်ခြင်းတည်းဆိုရင်လည်းပဲဒါအားထုတ်လို့ရတယ်အားထုတ်လို့ရတော့ဦးဇင်းတို့ဒီနေရာမှာနှုတ်တိ10ပါးထဲမှာလည်းအကျုံးဝင်နေသရုပ်ရဒကကမ္မထန်တွေတော့အကျုံးဝင်မှာဟုတ်သို့တော့ဒီနှုတ်တိ10ပါးထဲမှာအကျုံးဝင်နေဗုဒ္ဓနှုတ်တိပြီးတော့ဓမ္မနှုတ်တိသံဃာနှုတ်တိဒီဘက်မှာဆက်လက်ပြီးတော့ပွားများအားထုတ်လို့ရတယ်အဲ့တော့တရားဂုဏ်တော်တွေကိုပွားများမယ်ဒီနေရာမှာခုနသောကတော်ဘုရားဓမ္မောတဏိတိကောအကာလီကောဤပတိကောဗနိကောပစ္စတံဝိရိတဘောဝิญညိုဟိဆိုတဲ့ဒီဂုဏ်တော်6ပါးတရားဂုဏ်တော်6ပါး ဒီကရတရားကုံတော်6ပါးကိုလည်းမိမိကဒါဗမာလိုအတိတ်ပဲလေးနဲ့တကွာဒါနားလည်ထားရတယ်အဲ့လိုဗမာလိုအတိတ်ပဲလေးနဲ့တကွာသွားခါတော့ဆိုတဲ့ဂုံတော်ဈာနာယုံမင်းပူဇင်၍ကျင့်ရင်ကျန်သာခြင်းမိကလည်းလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့စကန်းတင်အောင်မန်းလေးရည်ရောကောင်းစွာဟောတော်မူအပ်ပါပြီဒါကောင်းစွာဟောတော်မူအပ်ထားတဲ့တရားတွေဒီလိုမျိုးပေါ်မိမိတို့ကဟိုဂုံတော်ဒီပေါ်မှာညံတက်ရောက်ပြီးပွားများရင်ဒီနေရာမှာဒီဗုဒ္ဓနုတ္တိ နဲ့ဆက်ဆက်ပြီးတော့ဓမ္မနုဒတိကိုလည်းပွားများလို့ရတယ်။အော်နောက်တခါတန်ခါနုဒတိရဲ့ထို့တူပဲတန်ခါဂုံတော်၉ပါးဒီတန်ခါဂုံတော်၉ပါးကိုမိတို့အတိပ္ပယ်ကိုနားလည်လျက်နဲ့ဒီလိုဆက်လက်ပြီးတော့ပွားများရင်လည်းပဲတန်ခါနုဒတိဘာဝနာလည်းဒီမှာပွားများလို့ရတယ်။အဲ့လိုဗောဓနုဒတိကိုအခြေခံပြီးဗောဓနုဒတိပွားများလို့ရပြီဓမ္မနုဒတိပွားများလို့ရပြီသံဃာနုဒတိပွားများလို့ရပြီဆိုရင်တော့ဦးဇင်းတို့ဒီသုတရလက္ခဏာကမ္မဋ္ဌာန်းကိုပြန်ပြီးတော့သွားကြရအောင်ပေါ့ တော့သူတို့ရကကမ္မထံကိုပြန်ပြီးသွားကြအောင်ဆိုတော့ဒီထဲမှာအခုဗုဒ္ဓနုဒ္တိပြီးတော့ဦးဇင်းတို့သင်ပေးနေရှိတာတော့မေတ္တာကမ္မထံကိုသင်ပေးတယ်။ဘာကမ္မထံကိုသင်ပေးတော့မေတ္တာကမ္မထံပါဗျာ။မေတ္တာကမ္မထံကိုဦးဇင်းတို့သင်ပေးနေရှိတယ်။မေတ္တာကမ္မထံကိုတော့ဒီညမှာဦးဇင်းတို့ဟိုအထူးသဖြင့်တော့ပြိတ္တမိတာအမဲ့ပေါ့ပြိတ္တမိတာအမဲ့မှာလာတဲ့အတိုင်းမေတ္တာကမ္မထံကိုနောက်ဆုံးမှာဦးဇင်းတို့920ရှင်မေတ္တာပေါက်တဲ့အထိပေါ့ဒီညမှာသင်ပေးနေရှိတယ်။အဲ့တော့ဒီမေတ္တာကမ္မထံပွားများအထုတ်ဖို့ကိုဦးဇင်းတို့ဆက်ပြီးတော့ဟောကြားနာကြားကြရအောင် အဲ့တော့ကောင်းပြီအဲ့ဒီမေတ္တာကမ္မထံပေါ့မေတ္တာကမ္မထံပွားများအထုတ်ခြင်းနေဆိုတဲ့သူတော်ကောင်းတယောက်ပွားများအထုတ်ခြင်းနေဆိုတဲ့သူတော်ကောင်းတယောက်ကဘာလို့အထုံးဆိုတော့ဥစ္စာပထမမေတ္တာပို့တဲ့စာကြောင်းလေးတွေအတုတ္တကကြီးဒီမှာရပြီးသားဖြစ်မှာပဲဟိုမိမိတွေ့ဆိုရင်အဝေရောဟောမိအပြပိဇောဟောမိအနိကောဟောမိဒုက္ခိအတာနံပရိဟာရမိဒါမိမိအတွက်တကယ်၍အခြားတတ္တဝါတွေအတွက်ပို့တော်မယ်ဆိုရင်ဒါ အဝိရောဟောတုအာပြပိသောဟောတုအာနိကောဟောတုဒုက္ခိအတ္တနံပရိဟာရံတုဆိုတဲ့ဒီမေတ္တာပို့တဲ့စာကြောင်းလေးတွေကိုတော့အဲမိမိတို့ကဒါဥစွာပထမအလွတ်ကျမှတ်တာရထားမှာဖြစ်တယ်အဲ့တော့အဲ့လိုပေါ့မေတ္တာပို့တဲ့စာကြောင်းလေးတွေကိုရပြီအာဝိရောဟောမိမြမလိုဘေးရန်ကင်းပါစေအာအာဝိရောမိအပြပိသောဟောမိစိတ်စင်းရဲကင်းပါစေအာနိကောဟောမိကိုယ်စင်းရဲကင်းပါစေ ဒုက္ခိအတ္တံပရိဟာရမိမိမိခန္ဓာအောင်ကိုချမ်းချမ်းသာသာဖြင့်ဟန်ဆောင်နိုင်ပါစေတမ်းမှာချမ်းချမ်းသာပြီးမိမိခန္ဓာအောင်ကိုရက်ဆောင်နိုင်ပါစေလို့ဒီလိုမျိုးပေါ့စာကြောင်း၄ကြောင်းပေါ့အ90မြတ်တာကိုသွားတော့မယ်ဆိုဒီစာကြောင်း၄ကြောင်းကိုလည်းမိမိကအကြောင်းတိုင်းအကြောင်းရည်တိုင်းမှာအကြောင်းရည်တိုင်းမှာဒါမေတ္တာဆန်စိုက်တဲ့ဒီပွားများမှာဖြစ်တဲ့အတွက်ကြောင့်စာကြောင်း၄ကြောင်းကိုမိမိကရထားမှာဖြစ်တယ်အဲ့လိုစာကြောင်း၄ကြောင်းကိုရပြီးပြီဆိုတဲ့သူတော်ကောင်းတယောက်ကစပြီးတော့ဦးဇင်းတို့ပုံကူပြီးခွဲရတယ် ပုံကိုယ်တွေခွဲတဲ့အခါမှာတော့နံပါတ်1မိမိပေါ့ဒါအတ္တမိမိပေါ့မိမိကိုအရင်ဆုံးဒါရွေးချယ်မိမိပြီးလို့ရှိရင်နောက်တစ်ယောက်ပြောင်းရတယ်အဲ့ဒါဘာလဲဆိုတော့ပိယချစ်တဲ့ပုံကိုယ်အဲချစ်တဲ့ပုံကိုယ်မှာတော့ဒါနှမျိုးထပ်ခွဲလို့ရတယ်ချစ်တဲ့ပုံကိုယ်အဲ့ချစ်တဲ့ပုံကမှာအယမ်းချစ်တဲ့ပုံကိုဆိုပြီးတော့ခွဲရတယ်ချစ်တဲ့ပုံကိုအယမ်းချစ်တဲ့ပုံကိုအော်ပြီးတဲ့အခါကျလို့ရှိရင်ဦးဇင်းတို့မစ္ဆတပေါ့ဒါအလေအလတ်ပုံကိုအလေအလတ်ဆိုတာချစ်တာလည်းမဟုတ်ဘူးဒါပေမဲ့မုန်းသနာဆိုတော့လည်းမမုန်းဘူးပေါ့ဒါမှန်ပုံကိုတွေပေါ့အဲ့ဒါကိုအလေအလတ်ပုံကို ဟောပြီးတဲ့အခါကျတော့မှခုနကဝေရီလို့ခေါ်တဲ့ရန်သူပုံကိုကိုမုန်းတဲ့ပုံကိုကိုနဲ့ကြည့်မရမြင်မရဒီလိုဖြစ်တဲ့ပုံကိုအကိုရန်သူပုံကိုပေါ့ကိုကိုကာယကနဲ့ဇော်ကားလို့ပဲဖြစ်ဖြစ်ဝေဒီကနဲ့ဇော်ကားလို့ပဲဖြစ်ဖြစ်ဒါကိုကမုန်းနေတာဒီခါလေးကြဘာမှမဇော်ကားမနဲ့ကိုကမုန်းတာအောင်မရှိဘူးလားတခါကြီးရှိပါတယ်ဗျာ အဲဒီကလေးမှာကိုယ့်ကိုစောကားလို့ကာယကံဝစီကံနဲ့စောကားလို့ကိုကမုန်းနေမယ်ဒီကလေးမှာကိုဘာမှမစောကားဘဲနဲ့ကိုကတက်တက်ကိုအလိုမကျနဲ့မုန်းနေတာတော့မရှိဘူးလားကဲရှိလည်းပဲအဲရှိပေါ်လေအဲ့လိုပုံကိုယ်တွေကိုဒါဝေဒီပုံကိုယန္တုပုံကိုလို့ခေါ်တာပေါ့ကောင်းပြီအဲ့လိုပုံကိုယ်တွေကိုလည်းပဲဒါမေတ္တာပို့အောင်ပေါ့အဲ့တော့ပုံကိုယ်ခွဲလိုက်ပြီဆိုကြဆိုပုံကိုယ်ခွဲတော့၄မျိုးထွက်လာတယ်ဒါမိမိဆိုတဲ့အတ္တမိမိထွက်တယ်ပြီးတဲ့အခါချစ်ခင်အပ်တဲ့ပုံကိုယ်ဒါချစ်တဲ့ပုံကိုယ်ပေါ့ ဟိုမိမိချစ်ခင်နှစ်သက်ရတဲ့ပုံ။အော်ပြီးတဲ့အခါကျတော့မှဒါဟိုအလေလက်ပုံ။အဲပြီးတဲ့အခါကျမှရန်သူပုံကိုဆိုပြီးဒီလိုပုံကို၄မျိုးထွက်တယ်။အဲပုံကို၄မျိုးမှာအခြေခံအပြင်နားလည်ထားမှာတော့ဘာလို့နားလည်ရမလဲဆိုတော့မေတ္တာကိုပို့တဲ့အခါမှာကိုယ့်ကိုယ်ကိုမေတ္တာပို့လို့ဘယ်တော့မှဇံမဆိုင်ဘူး။အစိတ်အေးချမ်းမှုတော့ထိုက်တဲ့အေးချမ်းမှုတော့ရတယ်။ဒါပေမဲ့ဘယ်တော့မှဟိုဇန်သမารိစိုက်တဲ့အထိမရဘူးဒါအခြေခံအပြင်နံပါတ်1မှတ်လိုက် နောက်စစချင်းမှာမေတ္တာပို့တဲ့အခါမှာကိုအရန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းမေတ္တာစမပို့ရဘူးအဲ့လိုကိုအရန်ချစ်တဲ့ပုဂ္ဂိုလ်ကိုမေတ္တာစပြီးပို့ပြန်ရင်လည်းပဲမေတ္တာဘာဝနာကမ္မဋ္ဌာန်းကပြည့်ပြည့်စုံပြည့်စုံခြင်းကိုမရောက်ဘူးလေဘာဖြစ်လို့လဲဆိုတော့တောကလေးကဝင်ဝင်ပြီးတော့ဆွတ်နေကိုသိချစ်တဲ့ပုဂ္ဂိုလ်ပေါ့ဆိုကြပါစို့ကိုယ့်ရဲ့သားကိုယ့်ရဲ့သမီးနည်းအားဖြင့်ကိုယ့်ရဲ့မိဘဆိုသူ့ကိုကိုကစွစွစိုက်စိုက်နဲ့ပို့ပို့ရင်ဘာဖြစ်လာတော့သူအန္တရာယ်ကြောက်အောင်မှလုံးလုံးမလိုလားဘူးသူတခုခုလေးဖြစ်မှဆင်းရဲဒုက္ခရောက်မှသူစိတ်ဆင်းရဲမှကိုကမကြားနိုင်ဘူးမတွေ့နိုင်ဘူးမမြင်ချင်ဘူး မမြင်ကျင်တဲ့အခါသူ့ကိုဘေးရန်ကင်းပါစေလို့ပိုးရင်းနဲ့သူဘေးရန်ကင်းပါကိုကိုကစိုးရိမ်လာတယ်တောကကဝင်လာတယ်သူစိတ်ချင်းရဲ့ကင်းပါစေလို့မေတ္တာကပိုးရင်းနဲ့သူစိတ်ချင်းရဲ့တွေကြုံရမှာကိုကိုကစိုးရိမ်လာတယ်သူကိုစင်းရဲ့ကင်းပါစေပိုးရင်းနဲ့တခါလေသူကိုစင်းရဲ့မှုတွေကြုံရမှာကိုကိုကစိုးရိမ်လာတယ်တောကကရောက်လာတော့မေတ္တာဘာဝနာကမ္မဋ္ဌာန်းကစပြီးတော့အဲ့လိုသိပ်ပြီးချစ်ခင်တဲ့ပုဂ္ဂိုလ်ကိုပို့ရင်မအောင်မြင်တတ်ဘူးမအောင်မြင်ဘူးပေါ့ဟောနောက်တကရန်သူပုဂ္ဂိုလ်ဒါလည်းစပြီးမပို့ရအောင်ရန်သူပုဂ္ဂိုလ်ကိုပို့ရင်ဘာဖြစ်တော့ရန်သူပုဂ္ဂိုလ်ကိုပို့တဲ့အခါကျတော့ ရန်သူဖြစ်နေတဲ့အတွက်ကြောင့်စိတ်ဓာတ်ကဒါသူ့ဘုံမှာမေတ္တာမွေးဖို့အင်မတန်ခက်တယ်။ကိုယ်လည်းရှိကလေးချင်းကလည်းရှိမထားဘူးဆိုရင်ကိုယ်မကျင်တတ်တဲ့ပုံကိုတယောက်ကိုဟိုဘေးရကင်းပါစီလို့ပို့ရတဲ့ခါမှာတကယ်စီတမ်းမလွယ်ဘူးဟုတ်တယ်မလား။အဲဦးစင်းကဒီမှာဟိုကြုံလို့ပေါ်လေဒါလေးတခုပြောအောင်ဦးစင်းဒီမှာအခုကလေးလေးတွေစာသင်ပေးတယ်။ကလေးတွေကတခါလေးကြာရံပြစ်တယ်။ရံပြစ်တော့ဦးစင်းကမေတ္တာပို့ခိုင်းတယ်။အေးရံမပြဘူးချင်းချင်းဆိုတာမေတ္တာပို့ရတယ် အဲမေတ္တာဖို့ကလည်းသူတို့ဟိုတုန်းကတော့ဒီလိုပေါ့ထိုက်တဲ့ရင်ကြုံလို့ကြုံလို့တော့ပြောပြထားတာပေါ့ဒါပေမဲ့အခုအလားဦးစင်းကသူတို့ပြုံးဝင်တဲ့ရံဖြစ်တဲ့အချိန်ကိုလည်းကောက်ပြီးတော့ပေါ့အဲမေတ္တာဖို့ရမယ်အဲရံမဖြစ်ရဘူးတယောက်ပေါ်တယောက်ပို့ရမှာဆိုတော့ကိုရင်တစ်ပါးကလေးပေါ်နေကိုရင်တစ်ပါးကထကြောသူကတော့တကယ်တော့နောင်လို့နေသူဘယ်လိုလုပ်မေတ္တာဖို့မှလဲဟုတ်လားဒါတပြောကတော့နောင်လို့တဲ့ကသူသူ့တပြောမေတ္တာပို့လို့မရဘူးဆိုတော့ဒါလည်းပဲသဘာဝကြတယ်ဆိုလိုရင်းက ကိုကိုဒီလိုနာကြည့်အောင်လုပ်နေတဲ့ပုံကူတယောက်ကိုစစားခြင်းမှာပေါ့ဒီဘာဝနာအရှင်အောင်အဟုန်အားမကောင်းခင်ပို့ဆိုတော့ဒါမလွယ်ဘူးတကယ်ဘာဝနာရှင်ုံနေအားကောင်းတော့လို့ဒီမာတံမေတ္တာတွေဒါကွဲပြောင်းအောင်ပို့နိုင်ပြီဆိုတဲ့အပိုင်းမှာတော့ဒါဟာသိပြီခဲရင်းနဲ့အလုပ်တော့မဟုတ်တော့ဘူးပေါ့ဒါပွားများလို့ရတယ်ကဲထားပေါ့အဲ့တော့ကြောင့်မလို့စစားခြင်းမှာဒါဒီဟိုရန်သူပုဂ္ဂိုလ်ပေါ့ရန်သူပုဂ္ဂိုလ်ပေါ့ဒါမေတ္တာမပွားရအောင်ဒါတစ်ချက်ဒါမှတ်ရအောင် ။အော်နောက်တစ်ခုကတော့ဦးဇင်းတို့ဝိတဘာကဟိုလိင်္ဂဝိဘာဟိုလိင်္ဂဝိတဘာကလို့ခေါ်တယ်။လိင်္ဂဝိတဘာကဆိုတော့ကလိင်မတူတဲ့ပုံကူဝိတဘာကကွဲပြားနေတယ်။လိင်မတူတဲ့ပုံကူကိုလည်းစပြီးမေတ္တာမပို့အောင်။ဆိုကြပါစို့မိမိကပို့တယ်။ဥပမာဆိုကြပါစို့မျိုးသားယောဂီတယောက်ကအမျိုးသမီးယောဂီကိုသွားပြီးမေတ္တာမပို့ရအောင်။စစားခြင်း။အဲသူကဟိုသီးသန့်အနေနဲ့ထို့တူပဲအမျိုးသမီးယောဂီတယောက်ကလည်းအမျိုးသားယောဂီတယောက်ကိုသွားပြီးတော့ဒါစစားခြင်းမှာ ဟိုမပို့ရအောင်စစချင်းမှာဆိုတဲ့အပိုင်းမှာပေါ့စစချင်းရေမဟုတ်ပါဘူးသူကတဦးတယောက်အနေနဲ့ဟိုသွားပြီးတော့မပို့ရအောင်အဲ့လိုပို့လို့ရှိတယ်ပဲသူကဒါဟိုရာဂကနှောက်ချက်တဲ့အတွက်ကြောင့်မေတ္တာကဒါအောင်မြင်တဲ့အထိမရောက်တော့စစချင်းမှာတော့ကုသိုလ်ဖြစ်မဲ့စိတ်ကငြင်းညံ့တာတလောက်တော့ဖြစ်ပြီမဲ့တကယ်တစွဆိုင်ဆိုင်နဲ့စွစွဆိုင်ဆိုင်နဲ့ပွားများလာတဲ့အပိုင်းမှာဒါမေတ္တာဘာဝနာကမ္မဋ္ဌာန်းကမအောင်မြင်နိုင်ဘူးတဲ့ဒါကြောင့်မလို့လိန်မတူတဲ့ပုံကူတွေကိုလည်းဒါမေတ္တာမပို့ရအောင်တူးချင်းနေအနေနဲ့ပေါ့နော် ။အော်နောက်တစ်ခုထပ်ပြီးမှတ်ရမှာတော့ကာလကတ္တပုဂ္ဂလာတဲ့အဲ့ဒါဘာလဲဆိုတော့သေသွားတဲ့ပုဂ္ဂိုလ်တွေကိုလည်းမေတ္တာမပို့ရဘူး။သေသွားတဲ့ပုဂ္ဂိုလ်တွေကိုဒါမေတ္တာပို့ရင်လည်းအဲ့မေတ္တာကမသက်ရောက်ဘူးတဲ့။ဒါကြောင့်မလို့သေသွားတဲ့ပုဂ္ဂိုလ်တွေနဲ့မေတ္တာမပို့ရဘူး။ဒါကိုတော့အခြေခံအဖြစ်မိမိတို့ကဒါမေတ္တာဘာဝနာကိုပွားများအားထုတ်ခြင်းတဲ့ပုဂ္ဂိုလ်အဒီအခြေခံမေတ္တာမပို့ရတဲ့ပုဂ္ဂိုလ်တွေကိုမိမိတို့ကကိုယ်ကိုယ်ပြပြသိထား။အဲ့လိုသိထားပြီးတဲ့အခါကျကောင်းပြီမေတ္တာစပြီးတော့ ဇန်ရတဲ့ဒီပို့မယ်ပေါ့ဟုတ်တော့ကတော့ဦးဇင်းတို့သုတ္တရလက်ကကမ္မဋ္ဌာန်းအနေနဲ့အဆောင်အကြောင်းအနေနဲ့သင်ပေးတော့ကတော့အဲ့မှာစကားလေးနည်းနည်းလေးဦးဇင်းတို့ချခဲ့တာရှိတယ်အဲဒီဟာကတော့မေတ္တာဇန်တွေကိုစနစ်တကျဇန်ဆိုင်တဲ့ဒီပွားများအောင်သင်ပေးတာမဟုတ်ဘူးအဆောင်အကြောင်းအနေနဲ့ဒါသင်ပေးတယ်လို့ဒီလိုပြောခဲ့တယ်အခုဒီမှာကျတော့ဦးဇင်းတို့ကဇန်ဆိုင်တဲ့အထိပေါ့ဒါဦးဇင်းတို့ကကျူပေါင်းသုံးတန်ချင်းပြီဆိုတဲ့သူတော်ကောင်းတယောက်ကျတော့တကယ်ကုလူပေါ့စနစ်တကျလုပ်ရတယ်လုပ်ရတော့အဲ့ပုံကို၄ယောက်ကိုရွေးပြီးပြီပေါ့ခုနမပို့ရတဲ့ပုံကိုတွေတိပြီးတဲ့အခါပုံကို၄ယောက်ပေါ့ မိမိရဲ့ချစ်တဲ့ပုဂ္ဂိုလ်ရဲ့အလေလပုဂ္ဂိုလ်ရဲ့ရန်သူပုဂ္ဂိုလ်ရဲ့ဒီလို၄မျိုးခွဲလိုက်ခွဲလိုက်ပြီးတော့အဲ့မှာနံပါတ်၁ပေါ့ကိုယ့်ကိုယ်တော့စပို့ရတယ်ကိုယ့်ကိုယ်ဒီညမှာစပို့တဲ့အပိုင်းမှာကြတော့ခုနပြောခဲ့သလိုပေါ့ကိုယ့်ကိုယ်ပို့တဲ့အခါမှာဘလောက်ပဲပို့ဖို့မေတ္တာဆန်တော့မဆိုင်ဘူးသို့တော်မိမိကိုခုနလိုပေါ့တစ္ဆာအရာမှာပေါ့တက်တည်အရာမှာထားဖို့အတွက်တော့မိမိကိုအရင်ပို့ရတယ်အဲ့တော့ငါဒီဘေးရန်ကင်းပါစေငါဒီဘေးရန်ကင်းပါစေနဲ့ကိုယ့်ကိုယ်ကိုမေတ္တာပို့အဲမေတ္တာပို့ပြီးတဲ့အခါကျမှဒါ ဟိုကိုယ့်ကိုပို့ပြီးတဲ့အခါမှာစပြီးပုဂ္ဂိုလ်ရွေးချယ်လို့ရပြီဇန်ဆိုင်အောင်ပို့တော့ဇန်ဆိုင်အောင်ပို့မယ်ဆိုတော့ခုနပြောခဲ့တယ်အရန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းစာမပို့ရဘူးအော်နောက်ကရန်သူပုဂ္ဂိုလ်ကိုလည်းမပို့ရဘူးအဲ့တော့ဦးဇင်းတို့ချစ်တဲ့ပုဂ္ဂိုလ်ရှိတယ်ချစ်တဲ့ပုဂ္ဂိုလ်မှာလည်းအရန်ချစ်တဲ့ပုဂ္ဂိုလ်ကိုပို့လို့မရတဲ့အတွက်ကြောင့်မလုပ်ရတော့ဆိုတော့အလေအလတ်ထက်ကမိမိလေးစားတဲ့ပုံကူမျိုးကိုစပြီးတော့ရွေးချယ်ဖို့လိုတယ်။အဲ့တော့မိမိလေးစားတဲ့ပုံကူတယောက်ကိုရွေးချယ်ဖို့မိမိလေးစားတဲ့ပုံကူတယောက်ကိုရွေးချယ်တဲ့အပိုင်းမှာတော့ ဦးဇင်းတို့ဒီဟိုအမျိုးသားကလည်းအမျိုးသားဟိုလေးစားရတဲ့ပုံကိုတယောက်ပေါ့အမျိုးသမီးပြည့်ခဲ့ရင်လည်းအမျိုးသမီးလေးစားရတဲ့ပုံကိုတယောက်ပေါ့မိမိတို့ဆရာတော်ခဲ့မှုတဲ့ပုံကိုလေးကလေးစားရတဲ့ပုံကိုချစ်လက်ချစ်ခင်နဲ့လေးလဲလေးစားတယ်ဒါပေမဲ့အရန်ကြီးလည်းပဲအရန်ဟိုမိသားစုကဲ့သို့ဟိုအရန်ချစ်ခင်တဲ့ပုံကိုမျိုးမဟုတ်ဘူးပေါ့လေးစားပြီးတော့ကြည်ညိုရတဲ့ပုံကိုတယောက်ဆိုကြပါစို့တခါကြီးတွေအနေနဲ့ဆိုမိမိတို့လေးစားရတဲ့ဒါဆရာတော်သမတော်တပါးပါသို့မဟုတ်လည်းခုနဆရာတူပေါ့ဒါကိုဒါရွေးချယ် အဲဒကမိုက်တွေအနေနဲ့ဆိုလဲမိမိတို့လေးစားအပ်တဲ့ဒါဆရာလေးတစ်ပါးပါသီလရှင်ဆရာလေးတစ်ပါးပါသူ့မဟုတ်လဲဒါဆရာမတူပေါ့စသည်အပြင်မိမိတို့အဲ့ဒီလေးစားတဲ့ပုံကိုတယောက်ကိုစပြီးတော့ရွေးရတယ်ရွေးပြီးတော့မေတ္တာပို့တော့မယ်ဆိုတဲ့ခါကျခုနမေတ္တာတစ်ကြောင်းပေါ့ကိုကိုပို့တော့ငါဒီဘေးရန်ကင်းပါစေကိုသူ့တွေပို့မယ်ဆိုတော့ဤသူတော်ကောင်းဒီဘေးရန်ကင်းပါစေဘေးရန်ကင်းပါစေဘေးရန်ကင်းပါစေအပေါ်များပွားများတဲ့အခါမှာဒီမေတ္တာကမ္မထံဒီဒါ ပညာကိုအာရုံပြုတယ်တိတိကျကျပြောမှဆိုတတ္တဝါပညာကိုအာရုံပြုတယ်တတ္တဝါပညာဖြစ်တဲ့လို့ကြောင့်မိမိအာရုံယူတဲ့ပုံကူပေါ့အဲ့တော့မေတ္တာစိတ်ကဘယ်မှာရောက်နေဒီစိတ်အစဉ်ကလှမ်းအာရုံယူလိုက်တာပါဘာအောင်အာရုံယူရမှာလို့ဆိုတော့ခုနတတ္တဝါဆိုတဲ့ပညာပေါ့မိမိကဆိုကြပါစို့ခုဆရာတော်တစ်ပါးပါသူ့ဘုံမိမိလေးစားတဲ့ဆရာတူကိုအာရုံယူလိုက်အဲ့ဆရာပုံကိုအာရုံနဲ့ယူတစ်ချိန်ကမိမိမြင်မှုခဲ့တဲ့ပုံတွေကပေါ့သူကဟိုအေဂျင့်ပြီးတော့ပျော်ရွှင်နေတဲ့ပုံစံတစ်ခုကိုလှမ်းအာရုံယူရတယ် အဲ့လိုလေအောင်ယူပြီးတော့အဲ့ပုံလေးကိုအောင်ယူပြီးတော့အဲ့မှာဤသူတော်ကောင်းဒီဘေးရန်ကင်းပါစေဤသူတော်ကောင်းဒီဘေးရန်ကင်းပါစေဤသူတော်ကောင်းဒီဘေးရန်ကင်းပါစေနဲ့ဒီလိုဆိုင်မှန်ပွားများရပွားများရင်တခါတည်းအဲ့စစချင်းတော့ကိုကအာယုံယူတာဓာတ်ပုံလည်းပြင်ချင်းဖြစ်မယ်ပေါ့မြင်မှုခဲ့တဲ့ပုံတစ်ခုပေါ့အဲ့ဒါကိုအာယုံယူပြီးတော့ပွားများလိုက်ရင်တကယ်မေတ္တာအရှင်အောင်လေးအားကောင်းလာရင်တော့ဘာဖြစ်လာမလို့ဆိုတဲ့အခါကျတော့အဲ့ဒီသူတော်ကောင်းကတခါတည်းမိမိရှေ့မှောက်မှာပေါ့တကယ်ကိုရောက်လာတဲ့အနေမျိုးမိမိစိတ်ထဲမှာပေါ့ဒါစိတ်ကစွန့်အင်ကြောင့် ဒီကလည်းမိမိစီမောင်းမှာရောက်လာတဲ့အနေနဲ့ဒီကလည်းထင်းထင်းရှားရှားဖြစ်လာထင်းထင်းရှားရှားဖြစ်လာပြီးဘာဖြစ်မလို့အဲ့ပုဂ္ဂိုလ်ပေါ်မှာစိတ်ကရောက်နေပြီဆိုတော့မှသူ့ရဲ့ဘေးရန်ကင်းဖို့သူ့ဘေးရန်ကင်းလို့ချမ်းသာနေတဲ့အနေထားမျိုးကိုအောင်ယူပြီးတော့ဘေးရန်ကင်းပါစေဘေးရန်ကင်းပါစေနဲ့တစိုက်မှန်မှန်ပို့လိုက်လို့ရှိရင်အဲ့ဒီမှာဒါဇန်ဆိုင်တယ်ပေါ့နောက်ဆုံးမှာအဲ့မှာဇန်ဆိုင်သွားလို့ရှိရင်တော့ဒါဇန်ကဆင်ခြင်ဒါပထမဇန်အထိပေါက်ပထမဇန်ရတယ်ပေါ့ပထမဇန်ရလို့ဇန်က၅ပါးရပြီဆိုရင်တို့ဇန်က၅ပါးကနေပြီးတော့ ဆင်ခြင်းပြီးတဲ့အခါမှာဝတိဘော၅တန်နိုင်နေအောင်နေကျင်နေကျင်ပြီးတော့ဒုတိယဇန်ကိုအဲဒုတိယဇန်လည်းပဲအဲ့လိုပဲဒီခါထပ်ပွားများလို့ဒုတိယဇန်ဆိုင်ဇန်ကဆင်ခြင်းပြီးတော့တတိယဇန်ကိုအဲတတိယဇန်စိုက်ပြီးဆိုရင်တော့ဒါမေတ္တာကမ္မထံကဒါလမ်းဆုံးသွားပြီပေါ့အဲဆိုအခုဆိုကြပါစို့ဦးဇင်းတို့စာကြောင်းတစ်ကြောင်းပေါ့ဘေးရန်ကင်းပါစီနဲ့ဇန်ဆိုင်သွားပြီတတိယဇန်ပေါက်ပြီဆိုတော့ကစေခြင်းရဲ့ကင်းပါစီနဲ့ဒါဇန်ဆိုင်တဲ့ဒီတတိယဇန်ပေါက်တဲ့ဒီပို့ပြီးတော့ကိုစင်းရဲ့ကင်းပါစီနဲ့တတိယဇန်ဆိုင်တဲ့ဒီပို့ ပြီးတော့ကျမ်းကျမ်းမှာချမ်းချမ်းသာပြီးမိမိခန္ဓာကိုရက်ဆောင်နိုင်ပါစေဆိုတာနဲ့လည်းတတိယဆန်ဆိုင်အောင်ပို့ရတယ်အဲ့လိုပို့လို့ဒါပုံကိုတယောက်အောင်မြင်ပြီပုံကိုတယောက်မိမိချစ်ခင်လေးစားတဲ့ပုံကိုတယောက်အောင်မြင်ပြီဆိုရင်တဆင်တိုးပြီးတော့ပေါ့အဲ့လိုမျိုးချစ်တဲ့ပုံကိုတွေပေါ့မိမိချစ်တဲ့ပုံကိုကိုတွေစပြီးတော့ခုနလေးစားတဲ့ပုံကိုကနေစပြီးတော့ဒါ10ယောက်လောက်ပို့ရတယ်ဦးဇင်းတို့ကျေးဇူးတော်ရှင်ဘောက်ဆရာတော်ကတော့ဒီမှာပုံကို4ယောက်ခွဲပြီးမယ်ဆရာတော်ကတော့အဲ့ချစ်တဲ့ပုံကိုအရန်ချစ်တဲ့ပုံကိုဆိုပြီးအုပ်စုကိုခွဲလိုက်တယ် ခွဲပြီးတော့ဘလို့ပို့တော့ဆိုပို့ခိုင်းတော့ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီဟိုစစချင်းအဲ့ဟိုခုနလေးစားတဲ့ပုံပုံမျိုးပေါ့အဲတာမန်ချစ်တော့ချစ်တယ်အရင်ကြီးချစ်တာမဟုတ်တာမျိုးကို10ယောက်လောက်ဆရာတော်ကအရင်ပို့ခိုင်းတယ်ပို့ခိုင်းပြီးတော့အဲ့10ယောက်လောက်ပေါက်ပြီးဆိုတော့မှခုနအရင်ချစ်တဲ့ပုံပုံတွေတဲက10ယောက်လောက်ထပ်ယူပို့ပေါ့အဲရှိသေးပြီပေါ့10ယောက်မရှိတယ်ဟိုရှိသေးပြီပေါ့ရှိရင်တော့လေ10ယောက်ပေါ့ခုနကမိမိရဲ့ချစ်တဲ့မိမိရဲ့အမျိုးသားအနေနဲ့သူမိမိရဲ့သားအဲမိမိရဲ့ဖခင်မိမိရဲ့ညီစသည်အပြင်ဒါမျိုးတွေပေါ့ အရန်ကိုချစ်တယ်ပေါ့တကယ်ချင်းတွေကလည်းကိုအရန်ချစ်ခင်တကယ်ပုံကူတွေကိုပို့ရတယ်အာဇန်ဆိုင်အောင်ပို့10ရောက်လောက်ပို့အဲ့လို10ရောက်လောက်ပြီးပြီးချစ်ခင်တဲ့ပုံကူတွေ10ရောက်ပြီးပြီဆိုတဲ့အခါကျတော့မှမလုပ်တော့ဆိုတော့အလယ်လက်ပုံကူပေါ့ခုနမိမိချစ်တာလည်းမဟုတ်ဘူးမချစ်တာလည်းမဟုတ်အလယ်လက်ရန်သူလည်းမဟုတ်ဘူးပေါ့ရန်သူလည်းမဟုတ်ဘူးချစ်တဲ့ပုံကူလည်းမဟုတ်ဘူးအဲ့လိုပုံကူမျိုးကိုစပြီးတော့တယောက်တယောက်တယောက်နဲ့အဲ့ဒီပုံကူမျိုးကိုလည်း10ရောက်လောက်ပို့ရတယ် ဇန်ဆိုင်တဲ့အထိပေါ့မေတ္တာစာကြောင်းတစ်ကြောင်းနဲ့တတရားဇန်နောက်စာကြောင်းတစ်ကြောင်းနဲ့တတရားဇန်နောက်စာကြောင်းတစ်ကြောင်းနဲ့တတရားဇန်နောက်စာကြောင်းတစ်ကြောင်းနဲ့တတရားဇန်ပေါ့ဒီလိုမျိုးစာကြောင်းလေးကြောင်းနဲ့တတရားဇန်ဆိုင်တဲ့အထိပို့ပို့လို့အဲ့ဒါ၁၀ရောက်လောက်ကုန်ပြီပို့ပြီးပြီဆိုလို့ရင်နောက်တယောက်ပြောင်းရနောက်တယောက်ကျတော့ခုနမုံတဲ့ပုဂ္ဂိုလ်မိမိခုနရန်သူပေါ့ရန်သူပုဂ္ဂိုလ်ကိုလည်းအဲ့ဒါ၁၀ရောက်လောက်ရှာပြီးတော့ပို့ရအဲ့မှာတော့အဲ့ဒါဒကာကြီးတွေဒကာမကြီးတွေအဲ့အပိုင်းရောက်လာလို့ရှိရင်တော့ကျွန်တော်ယောဂီတွေကိုနည်းနည်းလေးမေးလေးရှိ အဲ့မုံတဲ့ပုံကိုပေါ့ရန်သူပုံကိုဝေဒီပုံကိုပေါ့မုံတဲ့ပုံကိုဆရာလောက်ပို့ခိုင်းတချို့တွေကြတော့ဆရာရှာမတွေ့ဘူးဗျာအဲမုံတဲ့ပုံကသူကတယောက်လောက်နှစ်ယောက်လောက်သုံးလေးယောက်လောက်ရှိတော့ဆရာမပြေဘူးဖြစ်နေတာအဲ့ဒါတရက်ပို့ခိုင်းလည်းမပြေဘူးရှာလို့ကမတွေ့တော့ဘူးဖြစ်တယ်ဒါပေမဲ့တချို့ပုံကိုတွေကြမဟုတ်ဘူးအေးစစ်စစ်ပဲသူကတရက်လောက်ပြီးပြန်လာရပြီဗျာဆရာကလိုလိုလေးဟုတ်လားတကယ်တကယ်ကြီးတွေတကယ်မကြီးတွေအဲ့ဒါကိုယ့်ဘက်ကိုပို့ကြည့်ပေါ့တကယ်များအားထုတ်ရင် မုံတဲ့ပုံကို၁၀ယောက်ကိုငါတို့လောလောလေးနဲ့ပြည့်တာမပြည့်ဘူးလားဆိုတာဟုတ်လားအဲ့ဒါအပြည့်တွက်လိုက်မယ်အဲ့လောလောလေးနဲ့ပြည့်တယ်ဆိုရင်တော့ကိုလည်းပဲကိုကိုလည်းပြန်တော့ဆင်ញင်ရမယ်ရန်သူတွေဒီလောက်များနေအောင်ငါစိတ်နေစိတ်ထားအောင်ဘယ်လိုပြည့်နေလဲဆိုကဲကောင်းပြီပေါ့အဲ့လိုမျိုးဒါပို့ရတယ်ပေါ့ခုနဘုံတဲ့ပုံကခုန10ရောက်ပြည့်နေ10ရောက်ပြည့်တယ်ပေါ့မပြည့်လည်းမပြည့်တဲ့အတိုင်းပေါ့ထားပို့ပေါ့အဲတန်းနိုင်တော့ဦးဇင်းတို့ကရှားဖွေပြီးတော့ပေါ့ဒါ10ရောက်လောက်ပြည့်အောင်ပို့ခိုင်းတယ်ဘာဖြစ်လို့လဲဆိုတော့မေတ္တာအားလေးကောင်းသွား မေတ္တာအားလေးကောင်းစွာအဲ့လိုပို့ပို့ပြီးတော့ဆိုကြပါစို့ခုနပြောတဲ့ချစ်တဲ့ပုဂ္ဂိုလ်ပေါ့ချစ်တဲ့အုပ်စုနှစ်ခုကပြန်ပေါင်းလိုက်လို့ရှိရင်တစုပဲဖြစ်တာပေါ့ရန်ချစ်တဲ့ပုဂ္ဂိုလ်ရဲ့ချစ်တဲ့ပုဂ္ဂိုလ်ပြန်ပေါင်းလိုက်တော့ဒါချစ်တဲ့ပုဂ္ဂိုလ်ပေါ့ချစ်တဲ့ပုဂ္ဂိုလ်ကတစုနောက်တကဒီအလယ်လက်ပုဂ္ဂိုလ်နောက်ပြီးတော့မုံတဲ့ပုဂ္ဂိုလ်ပေါ့အဲ့ပုဂ္ဂိုလ်သုံးခုကိုရပြီ၁၀ရောက်လောက်၁၀ရောက်လောက်ရပြီဆိုရင်တော့ဘာထက်ခိုင်းရလဲဆိုတော့တိမာတံပေဒဆိုတာပုဂ္ဂိုလ်အပိုင်းခြားတွေပျောက်သွားအောင်ပို့ရတယ်ပုဂ္ဂိုလ်ပိုင်းခြားတွေပျောက်တယ်ဆိုတော့အမှချစ်တဲ့ပုဂ္ဂိုလ်ပို့ကမှမေတ္တာရတယ်မုန်းတဲ့ပုဂ္ဂိုလ်မရဘူး အာဒါမှမဟုတ်အလဲလဲပုဂ္ဂိုလ်ပို့မှရတယ်အမုန်းတဲ့ပုဂ္ဂိုလ်ပို့မရအောင်ဒီလိုမဖြစ်ရလေအောင်ဘယ်ပုဂ္ဂိုလ်ကိုပဲပို့ပို့ပို့လို့ရအောင်ပို့လို့ရတဲ့အပိုင်းမှာလည်းဆိုကြပါစို့ချစ်တဲ့ပုဂ္ဂိုလ်ကိုစပို့မှမေတ္တာစိုက်တယ်ပြီးတော့မှမုန်းတဲ့ပုဂ္ဂိုလ်ပို့ရတယ်စစချင်းမုန်းတဲ့ပုဂ္ဂိုလ်မှပို့လို့မရဘူးဒါမျိုးလည်းမဖြစ်ရလေအောင်မပြရလေအောင်အကုန်လုံးမေတ္တာညီမျှသွားအောင်ပေါ့အပိုင်းခြားပုဂ္ဂိုလ်အပိုင်းခြားမရှိအောင်ဆိုအဲ့ပုဂ္ဂိုလ်အခုလောလောဆယ်30ဆိုအဲ့30ကိုပေါ့တခါတည်း အဲချစ်တဲ့ပုဂ္ဂိုလ်ကနေစပြီးတော့ပရဇန်ဒုတိယဇန်တတိယဇန်ရောက်စာကြောင်းတစ်ကြောင်းတစ်ကြောင်းသူကအချိန်တော့တော်တော်ပေးရတယ်။မှဒီဟိုဘေးရန်ကင်းပါစီမှာလည်းပထမဇန်ဒုတိယဇန်တတိယဇန်ကိုစင်ရကင်းစေချင်းရကင်းပါစီမှာလည်းပထမဇန်ဒုတိယဇန်တတိယဇန်ကိုစင်ရကင်းပါစီမှာလည်းပထမဇန်ဒုတိယဇန်တတိယဇန်ပေါ့။နောက်တစ်ခါကျမ်းကျမ်းမှာချင်းချင်းသာသာပြမိမိခဏအောင်ကိုရွတ်ဆောင်နိုင်ပါစီမှာလည်းပထမဇန်ဒုတိယဇန်တတိယဇန်စိုက်အောင်တောက်လျှောက်ပို့ရတယ် အဲ့လို၄ချောင်း၄ချောင်းနဲ့ဒါတတိယဇန်ဆက်အောင်ပို့အဲ့လိုတယောက်ရပြီဆိုနောက်ချစ်တဲ့ပုဂ္ဂိုလ်တယောက်နောက်ချစ်တဲ့ပုဂ္ဂိုလ်တယောက်နောက်ချစ်တဲ့ပုဂ္ဂိုလ်တယောက်၁၀ယောက်ပြည့်ရင်နောက်တကအလဲလန့်ပုဂ္ဂိုလ်တယောက်တယောက်တယောက်တယောက်၁၀ယောက်ပြည့်ရင်နောက်မုန်းတဲ့ပုဂ္ဂိုလ်တယောက်တယောက်ဒါလို့အစဉ်တိုင်းပို့နေရတယ်တော်တော်ပို့လို့အားရပြီဆိုရင်မေတ္တာကိုတစ်ခါတည်းပေါ့ဘယ်ပုဂ္ဂိုလ်ကိုပဲစပို့ဖို့ရအောင်လေ့ကျင့်လေ့ကျင့်တပြေးပြေးနဲ့ဒါတိမာတံပေဒကွဲပြီလို့ခေါ်တယ်တိမာတံပေဒကွဲတဲ့အပိုင်းကိုဘယ်လိုစမ်းတတ်ရအောင်ဆိုတော့တိမာတံပေဒဘယ်ပုဂ္ဂိုလ်ကိုပဲစပို့ဖို့စစာချင်းစမ်းကြည့် ဘယ်ပုဂ္ဂိုလ်ကိုပဲစဖို့မေတ္တာပို့လို့ရပြီအလယ်လတ်ပုဂ္ဂိုလ်စဖို့လည်းရပြီချစ်တဲ့ပုဂ္ဂိုလ်စဖို့လည်းရပြီမုန်းတဲ့ပုဂ္ဂိုလ်စဖို့လည်းရပြီဆိုရင်တော့ဒါမေတ္တာကဒီမာတမေတ္တာဒါကွဲပြီလို့ပြောလို့ရဒါပေမဲ့စမ်းသက်တဲ့နေတနည်းတော့ရှိတယ်ပေါ့အဲဒီစမ်းသက်တဲ့နေမရှိခင်ဟိုမပြောခင်ပေါ့ဦးဇင်းတို့ဒီနေရာမှာတမန်ဝရီအကြောင်းလေးခတ်တူတူပြောမယ်တမန်ဝရီမိဖုရားကြီးအဲတမန်ဝရီတဲ့လေဥဒရာပေါ့ဥဒရာဆိုတဲ့ဒီတထေသမီးအကြောင်းလေးနည်းနည်းဒါဒကာကြီးတွေဟိုတော့ပြောပြီးသားထင်ပါနည်းနည်းလေးပြောကြရအောင်ဥဒရာဆိုတာဒါတထေသမီးတယောက်ပဲအဲဟို ဦးဇင်းတို့ပုံနာဆိုတဲ့ဒီကျွန်ကနေပြီးတော့တတိဖြစ်တဲ့ပုံနာဇနီးမောင်နှံရဲ့တဝရီတော်သမီးဥဒ္ဒရာဆိုတဲ့ဒီတတိသမီးတယောက်ပေါ့အာသူကမျိုးသားတယောက်နဲ့အိမ်တော်ရဲ့သားကြတယ်ဒါမဲ့သူကကြတဲ့အမျိုးသားကဒါမိစ္ဆာဒိဋ္ဌိဖြစ်နေတယ်မိစ္ဆာဒိဋ္ဌိဖြစ်တော့ဘုရားမူကြီးတဲ့တန်ဃာတော်တွေကိုဖူးမြော်ခွင့်အာစွမ်းစားကြည့်တယ်ပစ္စည်းလေးပါးနဲ့ချီးမြှောက်ထောက်ပံ့ပူဇော်ခွင့်မရဘူးပေါ့မရတဲ့အခါကျတော့ဒါကြတဲ့အမျိုးသားကြီးမှာအချင်းချင်းခါကတောင်းပန်ပြီးတော့အမျိုးသားအတွက်ပေါ့အဲအခြားသောအမျိုးသားကိုပြုစုလုပ်ကျွေးမဲ့ အပြစ်ဒဏ်မှာတယောက်ငှားငှားပြီးပြီးတော့အမျိုးသားစိတ်ကျင်နေပြီဆိုတော့မှသူကအဲ့ဟိုတပတ်ဒါခွင့်ယူပြီးတော့အဲ့တပတ်အတွင်းမှာဘုရားမှုရှိတဲ့တန်ဃာတော်တွေကိုအစွမ်းကွမ်းနေနဲ့သူသူလှုပ်ပြေးပြီးတော့ပူဇော်လှူဒန်းတာပေါ့အဲ့လိုလှူဒန်းတဲ့ဘွဲမှာခုနှစ်ရက်တိုင်တိုင်အဲ့လိုလှူဒန်းတယ်ပေါ့လှူဒန်းတဲ့အခါကျတော့ခုနပြည့်တဲ့သားမတယောက်ငှားလိုက်တယ်အဲ့ပြည့်တဲ့သားမတယောက်ကိုအဲသူအမျိုးသားနဲ့ပေါ့ဒါအမျိုးသားကိုစောင့်ရှောက်ဖို့သူကတာဝန်ပေးပြီးတော့သူကဘုရားမှုရှိတဲ့တန်ဃာတွေကိုပြုစုလှုပ်ကြွေးတယ်အဲ့ချိန်မှာခုနှစ်ရက် ဒီကြည့်မယ်နေမယ်ဆိုကြပါစို့အဲ့နေ့ကြတော့တကားတဲ့အဲ့အမျိုးသားကအောက်မှာဒီမိဖို့ဆောင်ထဲမှာပေါ့လေချက်ပြုံနေတဲ့ဒီဥဒ္ဒရာဆိုတဲ့ဒီအမျိုးသမီးကိုကြည့်ပြီးတော့ဗရင်းမောက်ကနေပြီးတော့သူ့ယောက်ျားလို့သူမိစ္ဆာဒိဋ္ဌိဒီလင်ယောက်ျားကအဲ့မိစ္ဆာဒိဋ္ဌိကလှမ်းပြီးတော့အပေါ်ကနေကြည့်ပြီးသူကစဉ်းစားပြီးတော့ပြုံးတယ်။အော်တဲ့ဒီအမျိုးသမီးများဒီလောက်ချမ်းချမ်းသာသာနဲ့ကာမဂုဏ်စည်းစိမ်တွေခံစားနေရမယ်ဆိုတာမိဖို့ထဲမှာချွေးတလုံးလုံးချက်တဲ့ပြုတ်တယ်ပေါ့သူတို့ရှေးခေတ်ကခေါ်ညွန်ကျွန်းနေနဲ့တခါတည်းချွေးတလုံးလုံးနဲ့ချက်ပြုတ်ပြီးတော့ ပင်မဆင်းရဲခံနေတယ်ဒီမှာကာမဂုဏ်တွေနဲ့ဟိုမခံစားပါလားဆိုပြီးအမျိုးသားကပြုံးတယ်အမျိုးသားပြုံးတော့အဲ့အမျိုးသားကိုခုနပြုစုစောင့်ကြောင်းနေတဲ့ပြည်တယ်သားမပေါ့လေပြည်တယ်သားမကလည်းသူကတခါလေအဲ့ဗရင်ဘောက်ကလာကြည့်ပြီးတော့သူကလည်းအဲ့ဗရင်ဘောက်ကဒီအမျိုးသားကြည့်တဲ့နေရာက လာကြည့်နေအဲ့ချိန်မှာဥဒရာကလည်းအမတ်တမဲလှမ်းပြီးအဲ့အဆောင်ပေါ်လှမ်းကြည့်တော့ဗရင်ဘောက်မှာအမျိုးသားပြုံးနေတာတွေ့ပြီးတော့သူကလည်းပြန်ပြုံးနေသူကသူပြုံးလာတယ်သူ့မှာရွေးတယ်ဩ အတိတ်ကကံကောင်းလို့လူဘဝရောက်ပြီးစီးရင်ဒုက္ခစီးရင်ဥစ္စာတွေနဲ့ချမ်းချမ်းသာသာခံစားနေရပေမဲ့ဒီဘဝမှာသူဒီဘာမှပြန်ပြီးတော့ဟိုအဟောင်းကိုပဲစားတယ်ပေါ့နော်ဒါအတိတ်မချဘူးအတိတ်မချတဲ့အတွက်ကြောင့်နောက်အနာဂတ်သူ့အတွက်တော့မကောင်းဘူးဆိုပြီးသွားတဲ့ဒီလိုအနေထားလေးနဲ့သူကလည်းသူ့သဘောကျပြီးသူကပြုံးတယ်အဲ့တော့အဓိပ္ပာယ်ကဘယ်လိုတက်ရောက်သွားတော့ဆိုတော့အမျိုးသားကလည်းအောက်က အိမ်ရှင်မဖြစ်တဲ့ဥဒ္ဒရာကိုကြည့်ပြီးတော့ချက်ပြုံးနေတဲ့ဥဒ္ဒရာကိုကြည့်ပြုံးနေ။အော်ဥဒ္ဒရာကလည်းအိမ်ရှင်ယောက်ျားကိုကြည့်ပြီးပြုံးနေ။ဒါကိုဘေးကခုနခိတ္တယာယီပေါ့ပြုစုလုပ်ကျွေးနေတဲ့ဒီပြည်နယ်သားမှာလုပ်သူကမြင်တော့ခါကြတော့သူတို့တယောက်တယောက်နဲ့တယောက်ကြည်ညို့လို့ပြုံးတယ်လို့ထင်တယ်။ကြည်ညို့လို့ပြုံးတယ်လို့ထင်ပြီးတော့လူဆိုတာခုနလိုပေါ့ပစ္စည်းတစ်ခုကငှားထားတဲ့ပစ္စည်းဆိုတာကိုသူကမေ့သွားတယ်။ခုနှစ်ရက်လောက်အတူနေရတဲ့ခါကျတော့ဒီအမျိုးသားကိုသူ့ကဟိုတကယ်အင်ရှင်ယောက်ျားတပွဲစိတ်က ညစ်ကပ်ပြီးတော့တွေ့တန်းသွားတဲ့အခါကျတော့သူ့နဲ့အတူနေတဲ့ဒီအမျိုးသားတယောက်ကအခြားမျိုးသမီးတယောက်နဲ့ဒီလိုပျော်ပါနေတယ်ကြည်နူးနေတာမျိုးမြင်တော့မကြည့်နိုင်ဘူးမကြည့်နိုင်တော့အဲ့ဒီပြည်တင်သားမကတကားတဲ့ခိတယာယီပေါ့လေဟိုအိနာယာယီအမျိုးသမီးပဲဆိုကြပါစို့အဲ့ဒီပြည်တင်သားမကတကားတဲ့အဲ့အပေါ်ကနေဆင်းလာစိတ်တို့မှန်ဆုံးနဲ့ဆင်းလာဆင်းလာတဲ့အခါကျတော့ဆင်းလာပြီးတော့ဒီမိဘတွေကိုဝင်လာပြီးချက်တဲ့ပြုတ်တဲ့နေရာရောက်လာပြီးဆိုတဲ့အခါကျဥဒ္ဒရာကသူ့လာတာကိုတွေ့တယ် တွင်းတဲ့ပြင်သူကဘာလို့ဆိုတခါတည်းဟိုမှာထောပတ် OE တွေကတခါတည်းထောပတ်တွေတဲထားတဲ့ပုပ္ပစုနေတဲ့ OE ကထောပတ်စီကြီးတခါတည်းဇုံကြီးဖွဲ့ကြီးနဲ့တခါတည်းကတ်ပြီးလာကတ်လာလာမြင်တော့ဥဒ္ဒရာကလှန့်ကြည့်ရတယ်ဒီအမျိုးသမီးတွေသူ့ကိုယ်ဒါဒုက္ခပေးအောင်လာနေတယ်သူ့ရဲ့ရန်သူပေါ့ဒါမဲ့သောတာပန်သူတော်ကောင်းလည်းဖြစ်တယ်ဒီမေတ္တာဘာဝနာတွေကိုလည်းတကယ့်ကိုစနစ်တကျပွားများထားတာဖြစ်နေသေးတော့ဒီဥဒ္ဒရာကဒီသတိမှာဒီထောပတ်ဒီပြည့်တန်တာမှာပေါ့ဒီထောပတ်ပူတွေ လာယူပြီးလာတာကိုမြင်တာနဲ့တက်ပြီးတော့မေတ္တာဆံဝင်စားလိုက်တယ်အဲ့သူ့ကိုပဲတဆူးဆက်ကြနဲ့ကိုယ့်ကိုဒုက္ခပေးအောင်လာတဲ့ဒီရန်သူကိုပဲတဆူးဆက်ကြနဲ့မေတ္တာပို့တာဇံရတဲ့ဒီဒါမေတ္တာပို့ပြီးတော့မေတ္တာမေတ္တာဇံတွေဝင်စားပြီးတော့နေတယ်နေတဲ့အချိန်မှာပဲပြိဋ္ဌာန်မကတခါတည်းအဲ့ဒီထောပတ်ပူတွေကိုအဲ့ခေါင်းပေါ်ကို လောင်းချလိုက်ခေါင်းပေါ်ကိုလောင်းချလိုက်ပြီးလောင်းချလိုက်ပေါ်ညာလဲပဲအဲ့ထောပတ်ပူတွေဟာတဲ့အဲ့ဒီဥဒ္ဒရာဆိုတဲ့ခုနမေတ္တာဇံဝင်စားနေတဲ့သူတော်ကောင်းအတွက်တော့ ပိန့်ကြာရွက်ပေါ်မှာရေလောင်းချလိုက်သူရေမတင်တကယ်သူပဲအဲ့သူ့ပေါ်မှာဘာမှတခါလေပူလောင်ခြင်းဆိုတာအငြိကမှုတစ်ခုမှမရှိဘဲနဲ့တခါလေအင်မတန်အေးချမ်းချမ်းနဲ့ပဲနေရတယ်ဒါမေတ္တာဇံရဲ့အစွမ်းပေါ့ပြောချင်တာကဒီနေရာမှာဥဒ္ဒရာဒီမေတ္တာဇံတွေကိုစနစ်တကျပေါင်းများအားထုတ်ထားတဲ့သူတော်ကောင်းဖြစ်တဲ့အတွက်ကြောင့်ပုဂ္ဂိုလ်ဒီမာတံမေတာလဲကွဲနေပြီးမိမိကရန်သူရင်ဖြစ်လင်ကစားတဲ့ထိုသူတော်ကောင်းကိုလောလောကူကူနဲ့မေတ္တာပို့လို့ရတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါကိုပြောချင်တာကောင်းပြီ ဒါကြောင့်မလို့ပေါ့တရားမျိုးထုံးတွေကိုနှလုံးမူပြီးတော့မိမိတို့ကဒီအပိုင်းရောက်လာတဲ့အခါမေတ္တာကမ္မဋ္ဌာန်းရောက်လာတဲ့အခါအဲ့လိုတိမာတံမေတ္တာကိုယ်အောင်ပို့ရတယ်ဘယ်ပုဂ္ဂိုလ်ကိုပဲပို့ဖို့တိမာတံမေတ္တာကွဲပြီးကွဲမကွဲဘယ်လိုစမ်းရလဲဆိုတော့အဲဦးဇင်းတို့ဒီပုဂ္ဂိုလ်၄ယောက်ပေါ့စိတ်ထဲကနေဒါကြံစီကြည့်ပေါ့ပုဂ္ဂိုလ်၄ယောက်ဟိုမိမိရှိမယ်မိမိရှိမယ်အဲတိတ်ပြီးတော့ချစ်ခင်ချစ်ခင်တဲ့ပုဂ္ဂိုလ်ရှိမယ်အလယ်လက်ပုဂ္ဂိုလ်ရှိမယ်ရန်သူပုဂ္ဂိုလ်ရှိမယ်ဒီလိုပုဂ္ဂိုလ်၄ယောက်အဲ့ပုဂ္ဂိုလ်၄ယောက်ကိုတနေရာမှာစုထားလိုက် တနေရာမှာဆုတောက်ပြီးတော့ကြွေရန်သူတူတယောက်ကပေါ့လာပြီးတော့အဲ့ပုဂ္ဂိုလ်၄ယောက်တည်းကတယောက်ယောက်ကိုတော့ကျင့်ကြံတတ်ရတော့မယ်မိမိကိုရွေးခိုင်းပြီးပေါ့မိမိအပါဝင်ပုဂ္ဂိုလ်၄ယောက်ကိုရွေးခိုင်းပြီးတယောက်ယောက်ကိုဒါတတ်ဖို့အတွက်ဘလူအသက်ကိုပေးမလဲလို့မေးမေးရင်မေတ္တာညီမျှလားမညီမျှလားအဲ့မှာစမ်းသပ်ပြီးတော့အဲ့တော့မေတ္တာညီမျှလားမညီမျှလားစမ်းသပ်တဲ့ကအဲ့ပုဂ္ဂိုလ်၄ယောက်ဘသူကိုပေးမလဲအဲ့ဒါဒီမေတ္တာညီမျှခြင်းမညီမျှခြင်းကိုစမ်းသပ်ခြင်းအဲ့တော့ဒကာကြီးတွေဒကာမကြီးပုဂ္ဂိုလ်၄ယောက်ဘသူကိုပေးမလဲ ရန်သူပါဗျာအဲ့ဒါမေတ္တာမညီမြသေးဘူးဟုတ်ပလားရန်သူကိုပေးရင်ကိုကဒီပုံကို၄ယောက်ထဲမှာရန်သူကိုပေးတယ်ဆိုတာဒီကိုကရန်သူပေါ်မှာမေတ္တာနည်းသွားလို့ဘာဖြစ်လို့မေတ္တာနည်းအဲ့တော့ရန်သူကိုလည်းမပေးရအောင်တချို့ကြတော့လည်းပြောတယ်ကိုယ့်ကိုပေးမယ်တဲ့ဂျန်တဲ့လူတွေထားခဲ့မယ်ဒါလည်းကိုယ့်ကိုပေါ်မှာမေတ္တာနည်းရကြတယ်ဟုတ်ပလားအဲ့တော့ तू ကအကယ်၍အဲ့မေတ္တာညီညသွားပြီဆိုရင်မိမိပေါ်မှာထားတဲ့မေတ္တာချစ်ခင်တဲ့ပုံကိုပေါ်မှာထားတဲ့မေတ္တာ အခုနဒီလေလက်ပုဂ္ဂိုလ်ပေါ်မှာထားတဲ့မေတ္တာမုန်းတဲ့ပုဂ္ဂိုလ်ပေါ်မှာမေတ္တာကညီမျှတယ်ညီမျှနေတဲ့အတွက်ကြောင့်အဲ့မှာပေးတရားလူမရှိအောင်ဘာလဲတော့ပေးစရာလူမရှိရပါဘူးခင်ဗျာ။ညမလူမရှိရဘူး။သူကသူသူစိတ်ရသူရွေးရွေးပစိလေဟုတ်ပလား။ကိုကတော့ရွေးပြီးတော့ပေးစရာအကြောင်းမရှိတော့ဘူး။ဘာဖြစ်လို့လဲဆိုတော့မေတ္တာတွေညီမျှသွားလို့။ဘာဖြစ်လို့မေတ္တာတွေညီမျှသွားတော့ပါခင်ဗျာ။ဒါကြီးလေငါကြီးမကောင်းဘူးလား။ကောင်းပါလေ။အင်မတန်ကောင်းတယ်မေတ္တာတွေညီမျှသွားရင်မိမိတို့ ပတ်ဝန်းကျင်မှာပေါ့လေဘသူကိုပဲကြည်တာကြည်တာခုနပြောသလိုမုံစရာနေလည်းလည်းမမြင်တော့ဘူးအလုံးကမိမိနဲ့လက်ရည်တပြင်းဒီတဒန်းနဲ့ဖြစ်သွားတယ်မိမိပေါ်မှာမိမိချစ်တယ်လို့ချစ်ခင်တယ်လို့မိမိပေါ်မှာမိမိအနေရည်မကြရောက်စေခြင်းတယ်လို့စေခြင်းရည်မဖြစ်စေခြင်းလို့ကိုယ်စင်းရည်မဖြစ်ခြင်းတယ်လို့ကျဉ်းကျဉ်းမှာချင်းချင်းသာပြီးမိမိခန္ဓာကိုရွက်ဆောင်နိုင်ရင်တယ်လို့အလုံးသောတတ္တဝါတွေပေါ်မှာအဲ့စိတ်ထားမျိုးထားထားတာဒါကြောင့်မလို့ဒီမေတ္တာဘာဝနာတွေကိုဒါဗြဟ္မဝိဟာရလို့လည်းခေါ်တာပဲ မြမကြီးတွေထားတဲ့စိတ်ထားမျိုးအဲမွန်မြတ်တဲ့စိတ်ထားပေါ့အဲ့လိုစိတ်ထားတွေမြန်ဦးဇင်းတို့ဝိမြူနိုင်ရင်ယနေ့ဦးဇင်းတို့လောကကြီးဟာငြိမ်းချမ်းတဲ့လောကကြီးမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဗျာဖြစ်နိုင်တယ်ဒါကြောင့်မလို့ယနေ့ဦးဇင်းတို့ဒီမေတ္တာတရားတွေဆိုတော့ယနေ့မျက်မှောက်ခေတ်မှာနေရာတိုင်းနေရာတိုင်းမှာတကယ့်ကိုလိုအပ်နေတဲ့ဒါတရားပါပဲဒါကြောင့်မလို့ဒီမေတ္တာတရားတွေကိုဘုရားရှင်ကဒီသမထကမ္မထာထဲမှာထည့်ပြီးတော့ဟောကြားထားတာဖြစ်တယ် ရခြင်းရဲ့အဆုံးအမဖြစ်တဲ့ဒီသမဏကမ္မထံအထူးသဖြင့်ဒီညမှာဒီမေတ္တာကမ္မထံတွေကိုမိမိတို့ပွားများနိုင်မယ်မိမိတို့ကိုယ်တိုင်နဲ့ပွားများနိုင်မယ်မိမိတို့ရဲ့ပတ်ဝန်းကျင်ကိုလည်းပဲဒီလိုမေတ္တာကမ္မထံတွေပွားများနိုင်အောင်ကြိုးစားပြီးတော့လက်စင်ကမ်းကြမယ်ဆိုရင်ဒီလောကကြီးဒီငြိမ်းချမ်းတဲ့လောကကြီးမဖြစ်နိုင်ဘူးလားဖြစ်နိုင်ပါလေခင်ဗျာအဲ့တော့ဒကာကြီးဒကာမကြီးငြိမ်းချမ်းရေးကိုဗာနဲ့ယူရမှာလား မေတ္တာနဲ့ယူရပါမယ်ဗျာမေတ္တာနဲ့ယူရမှာပဲဟုတ်ပလားကိုယ်တဏ္ဍာမှာငြိမ်းချမ်းရေးရဖို့အတွက်မေတ္တာတရားလေးမွေးထားနိုင်ရင်ဒကာကြီးတွေဒကာမကြီးတွေမငြိမ်းချမ်းသွားဘူးလားငြိမ်းချမ်းသွားပါတယ်ဗျာငြိမ်းချမ်းသွားပြီလူတယောက်ကိုအလိုမကြဘူးမကျေနပ်ဘူးကိုယ့်ဘုံမှာအပြောမတော်လို့ပဲဖြစ်ဖြစ်အလိုမတော်လို့ပဲဖြစ်ဖြစ်မကျေနပ်ဘူးမကျေနပ်ဘူးဆိုတဲ့စိတ်ကြီးမွေးထားတာဒကာကြီးတွေဒကာမကြီးတွေရင်ထဲမှာမပူလောင်ဘူးလားပူလောင်ပါတယ်ဗျာပူလောင်ပါတယ် သူ့ကိုသွားပြီးထိခိုက်ခြင်းမထိခိုက်ခြင်းကျူးလွန်ခြင်းမကျူးလွန်ခြင်းကနောက်မှလောလောဆယ်ကိုယ်စိတ်ထဲမှာမကျင်တတ်ဘူးကွာမကျင်တတ်ဘူးကွာဆိုတဲ့စိတ်ကြီးကတော့ဥစွာပထမမိမိတဏ္ဍာမှာဖြစ်တာပဲအဲကြောင့်မလို့ဒီဒေါသတရားဆိုတာကမိမိကိုပူလောင်စေတယ်ထိုဒေါသမီတိကိုငြိမ်းအေးစေနိုင်တဲ့အကောင်းဆုံးသောလက်နက်ဒီမေတ္တာတရားသာဖြစ်တယ်အဲ့ဒီမေတ္တာတရားနဲ့ဒီဒေါသတိဟူသောလက်နက်တွေကိုပယ်ရှားပြလိုက်လို့ရှိရင်မိမိတဏ္ဍာမှာလည်းငြိမ်းချမ်းတယ်မိမိနဲ့ဆက်ဆက်တဲ့ပတ်ဝန်းကျင်တွေလည်းငြိမ်းချမ်းတယ် အဲ့လိုပတ်ဝန်းကျင်အတိုင်းဝန်းကြီးကကြီးထွားလာတာနဲ့အမျှဦးဇင်းတို့ဒါလူအဖွဲ့အစည်းတစ်ခုလုံးငြိမ်းချမ်းလာမယ်အာနိုင်ငံတစ်ခုငြိမ်းချမ်းလာမယ်အာကဘာမြေကြီးကငြိမ်းချမ်းလာမယ်ဒီနေ့ကဘာမှာနိုင်ငံအသီးသီးကိုကြည့်တယ်ပဲမငြိမ်းချမ်းကြအောင်ကဘာကြီးကိုကြည့်ရလို့ရှိတယ်ခြုံငုံကြည့်ရလို့ရှိရင်ငြိမ်းချမ်းသလားမငြိမ်းချမ်းဘူးဆိုရင်မူတွေအကြောင်းကြောင့်မူတွေနဲ့နေရတယ်သူငါမယုံရငါသူမယုံရဆိုတဲ့အနေထားမျိုးတွေနဲ့နေနေရချင်းဒီဘုရားဟောတဲ့ဓမ္မ တရားတော်တွေတနည်းအားဖြင့်ဒီမြမဝိရတော်ခေါ်တဲ့ဒီမေတ္တာတရားတွေကျင့်သုံးမှုနဲ့လို့မိမိတို့တဏ္ဍမှာဒါထိုမေတ္တာတရားတွေခေါင်းမနေလို့သာလေလောကကြီးကဘာဖြစ်နေတာတော့မငြိမ်းချမ်းတာဘာဖြစ်နေတာတော့မငြိမ်းချမ်းတာပါဗျာမငြိမ်းချမ်းတာအဲ့လိုသဘောကျနှစ်ချိုက်ပြီးတော့လေဒီဘုရားရှင်ရဲ့ဟောကြားချက်ဖြစ်တယ်ဒီတမထဘာဝနာကမ္မထံလို့ခေါ်တဲ့ဒီမေတ္တာဘာဝနာတွေကို ကိုစီကိုစီကျင့်သုံးခြင်းဖြင့်ဒါသမထကမ္မထံကိုလည်းအောင်မြင်အောင်ထိုသမထကမ္မထံတွေကိုအားထုတ်ခြင်းဖြင့်မိမိတို့မှာအဆောင်ရှောက်အနေနဲ့လည်းပဲတခါတည်းမေတ္တာကမ္မထံတွေကိုပွားများအားထုတ်ခြင်းဖြင့်အဆောင်ရှောက်အနေနဲ့လည်းတခါတည်းယာပြီးသားဖြစ်သွားတယ်။နောက်မိမိတို့ကိုယ်တိုင်မိမိတို့တဏ္ဍာမှာလည်းငြိမ်းချမ်းပြီးသားငြိမ်းအေးပြီးသားဖြစ်သွားပြီးအာမိမိတို့နဲ့ဆက်ဆက်တဲ့လူပတ်ဝန်းကျင်မှာလည်းငြိမ်းအေးပြီးသားဖြစ်သွားပြီဆိုတဲ့အမြဲတမ်းမုံမြတ်တဲ့မေတ္တာကမ္မထံတွေကို ကိုဒီကိုဒီအောင်မြင်တဲ့အထိပွားများအထုတ်နိုင်အောင်ဦးဇင်းတို့ကြိုးစားပါလို့ဒီကတိုက်တွန်းပါတကယ်ကောင်းပြီအဲ့တော့အဲ့လိုပုံကိုဒီမာတန်မေရကွဲပြီဆိုတဲ့ပုံကိုတရားဘာဆက်လုပ်ရမလို့အပုံကိုတွေဘယ်ပုံကိုဘယ်ပုံကိုကိုပဲကြည့်လိုက်ကြည့်လိုက်မုန်းတဲ့ပုံကိုဆိုတော့လေအဲ့ချိန်မှာမကြည့်တော့မေတ္တာပို့နိုင်တယ်မေတ္တာဇန်နေဆိုင်အောင်ပို့နိုင်ပြီချစ်တဲ့ပုံကိုလည်းပို့နိုင်ပြီအလလက်ပုံကိုလည်းပို့နိုင်ပြီဆိုတဲ့ပုံကိုကအဲ့လိုဒီမာတန်မေရကွဲပြီတဲ့ဆိုတော့ရွေးချယ်တရားပုံကိုကနလို့ပေါ့မရှိတော့ဘူးဒီမာတန်မေရကွဲပြီဆိုတဲ့ပုံကိုကတက်စစ်တက်ပြီးအဲ့မှာကြတော့ဦးဇင်းတို့ ဟောပရိတံမိတာမဲ့မှာလာတဲ့အတိုင်းဒကာကြီးဒကာမကြီးရာဘူးလိမ့်မယ်တပ်ပေတတ္တာတပ်ပေပါဏာတပ်ပေဘုဒ္ဓတပ်ပေပုဂ္ဂလာတပ်ပေအတ္တဘောဘာဝပရိယပန္နာဆိုပြီးတော့ဒါပုဂ္ဂိုလ်9ယောက်နောက်တခါတဗ္ဗဣတိယောတဗ္ဗပုရိတာတဗ္ဗဣတိယတဗ္ဗနာရိယတဗ္ဗဒေဝတဗ္ဗမနုဿာတဗ္ဗဝိနိပါတိကာဆိုပြီးတော့ပုဂ္ဂိုလ်9ယောက်နော်အကုန်မောင်းလိုက်လို့ရှင်ရှေ့က အနောတိတဆိုပြီးတော့အဲ့ဒီမှာ ပုံကိုယ်တွေခွဲရတယ်ပေါ့နော်။ဩတိတအနောတိတလို့ခေါ်တဲ့ခွဲတဲ့အခါမှာဩတိတအနောတိတမှာပုံကိုယ်၅မျိုးအနောတိတမှာပုဂ္ဂိုလ်9မျိုးပေါင်းတော့12မျိုးပေါ့ဩဒိတကဦးဇင်းတို့အနောတိတပေါ့အနောတိတအပိုင်းခြားမရှိတာပေါ့အနောတိတအပိုင်းခြားမရှိတာမှာတပ်ပေတတ္တာတပ်ပေပါဏာတပ်ပေဘုဒ္ဓတပ်ပေပုဂ္ဂလာတပ်ပေအတ္တဘာဝပရိယပန္နာဆိုပြီးတော့၅မျိုးဒါအနောတိတအပိုင်းခြားမရှိတာ ပြီးတဲ့အခါကျတော့ဟိုဘက်ကအောဒိတာပေါ့အပိုင်းခြားအနေနဲ့တပ်ပါအိတိယောအဲ့ကြတော့ဒီပိုင်းမှာကျတော့တပ်ပါအိတိယောဆိုတော့အမျိုးသမီးအကုန်လုံးကိုပေါ့အမျိုးသားတယောက်အနေနဲ့လည်းပိုကောင်းတယ်နောက်တစ်ခါတပ်ပါအိတိယောတပ်ပေပုတိတာအမျိုးသားတွေအကုန်လုံးအဲ့မှာကျတော့ဒီပိုင်းရောက်လာတဲ့အခါကျတော့ခြုံငုံပို့တာခုနပုဂ္ဂိုလ်တူတယောက်ချင်းကိုပို့တာမဟုတ်ဘဲနဲ့အမျိုးသမီးဆိုအမျိုးသမီးတွေအကုန်လုံးအမျိုးသားဆိုအမျိုးသားတွေအကုန်လုံးပို့တာပေါ့အဲ့အပိုင်းမှာတော့ဒါပို့ကောင်းတယ် အဲ့တော့ဆိုကြပါစို့မျိုးသားတယောက်အနေနဲ့လည်းတပ်ပါအိတ်ဒီရောမျိုးသမီးတွေအကုန်လုံးရှိရှိသမျှပေါ့မျိုးသမီးအကုန်လုံးပို့မယ်ဆိုပို့ရတယ်မျိုးသမီးတယောက်အနေနဲ့တပ်ပါတပ်ပေဘူရိတာအမျိုးသားတွေအကုန်လုံးရှိရှိသမျှဒါအမျိုးသားတွေအကုန်လုံးကိုပို့မယ်ဆိုအဲ့ကြရင်တော့ရပြီပေါ့ဒါကကောင်းပြီအဲ့တော့ဩဒိတမှာကြတော့ခုနပုဂ္ဂိုလ်9ယောက်ရှိတယ်တဗ္ဗဣတိယောတဗ္ဗပုရိတာတဗ္ဗရိယတဗ္ဗနာရိယတဗ္ဗဒေဝတဗ္ဗမြုတ်တာတဗ္ဗဝနိပါတိကာဆိုပြီးအမှ9ယောက်ပေါ့ပေါင်းလိုက်တော့ပုဂ္ဂိုလ်12ယောက် အဲ့တော့ဦးဇင်းတို့ဒီညမှာတပ်ပါတပ်ပေတတ်တာပေါ့တပ်ပေတတ်တာဆိုတော့ဒီညလေးမှာနည်းနည်းလေးအတိတ်ပဲလေးဦးဇင်းတို့ပြောကြရအောင်တပ်ပေတတ်တာကိုဦးဇင်းတို့ဘာသာပြန်တာတော့ဟိုနားလည်လွယ်အောင်ပေါ့လွယ်လွယ်ပြန်တပ်ပေတတ်တာခတ်သိမ့်ကုန်သောခန္ဓာ၅ပါး၌ညှိတွေ့ခြင်းရှိကြကုန်သောဒါတတ္တဝါတွေပေါ့ဒါခန္ဓာ၅ပါးရှိတဲ့တတ္တဝါတွေပေါ့ဒါကိုတပ်ပေတတ်တာနောက်တစ်ခါတပ်ပေပါဏာအဲ့တော့ခတ်သိမ့်ကုန်သောဝင်သက်ထွက်သက်ရှိကြကုန်သောတတ္တဝါတွေသူကအပိုင်းခြားမရှိဘူးနောဒိတအပိုင်းခြားမရှိတဲ့အတွက်ကြောင့်သူကတော့ အကုန်လုံးရှိရှိသမျှတတ္တဝါပေါ့ဥမာအသက်ဝင်သက်ထုတ်သက်ရှိတဲ့တတ္တဝါတွေအကုန်လုံးနောက်တစ်ခါတပ်ပေဘုဒ္ဓဟောတပ်ပေဘုဒ္ဓခတ်သိမ်းကုန်သောကံကိလေသာကြောင့်ထင်ရှားဖြစ်ကုန်သောတတ္တဝါတွေကံကိလေသာတွေကြောင့်ထင်ရှားဖြစ်တဲ့တတ္တဝါနောက်တစ်ခါကျတော့တပ်ပေပုဂ္ဂလာခတ်သိမ်းကုန်သောငရဲ၌ကြောက်ရောက်ခြင်းရှိကြကုန်သောတတ္တဝါတွေ နောက်တစ်ခါတပ်ပေအတ္တဘာဝပရိယပဏာခတ်သိမ့်ကုန်သောခန္ဓာကိုယ်အတ္တဘော၌အကျုံးဝင်ကြကုန်သောတတ္တဝါတွေဆိုပြီးတော့ဒီလိုပုဂ္ဂိုလ်၅မျိုးပေါ့ပုဂ္ဂိုလ်၅မျိုးဒါကိုမေတ္တာပို့ရတယ်ပေါ့ဒါကအနောဒိတအော်နောက်တစ်ခါပြီးတဲ့အခါကျတော့ဩဒိတမှာပုဂ္ဂိုလ်ကနာတပ်ပါဣတိယောခတ်သိမ့်ကုန်သောအမျိုးသမီးတွေနောက်တပ်ပေပုရိတာခတ်သိမ့်ကုန်သော အမျိုးသားတွေတပ်ပေတပ်ပါဣတိယောတပ်ပေတပ်ပေရိယာခတ်သိမ့်ကုန်သောဒါရိယာပုဂ္ဂိုလ်တွေ အော်နောက်တကတပ်ပေနရိယခတ်သိမ့်ကုန်တော့အရိယာမဟုတ်ကုန်တော့ပုဂ္ဂိုလ်အရိယာမဟုတ်တဲ့ပုဂ္ဂိုလ်ဆိုအကုန်လုံးအော်နောက်တကကြတပ်ပေဒီဝခတ်သိမ့်ကုန်တော့နတ်တီနတ်မြမာတွေပေါ့နောက်တကတပ်ပေမနုဿာခတ်သိမ့်ကုန်တော့လူသားတွေနောက်တကတပ်ပေဝိနိပါတိကာခတ်သိမ့်ကုန်တော့အဘေဘုံသားတတ္တဝါတွေဆိုပြီးအဲ့လိုပုဂ္ဂိုလ်ခုနှစ်မျိုးပေါ့ပေါင်းလိုက်တော့12မျိုးနောဒိတက9မျိုးဩဒိတက 9မျိုးပေါင်းလိုက်တော့12မျိုးအဲ့ပုဂ္ဂိုလ်12မျိုးကိုစပြီးတော့မေတ္တာပို့ရတယ်အဲ့ပုဂ္ဂိုလ်12မျိုးပေါ့ပုဂ္ဂိုလ်12မျိုးကိုဦးဇင်းတို့စာကြောင်းဟာခုနဘယ်နှကြောင်းရှိတယ်တော့၄ကြောင်းပါဗျာသူက12မျိုးမေတ္တာပို့တဲ့စာကြောင်းက၄မျိုးပေါ့အဲ့တော့12မျိုးနဲ့၄မျိုးနဲ့ကိုဦးဇင်းတို့တစ်ခုမှာပေါ့ဒီပုဂ္ဂိုလ်တယောက်မှာစာကြောင်း၄မျိုးနဲ့တတရားဆန်ဆက်အောင်ပို့ပုဂ္ဂိုလ်တယောက်မှာစာကြောင်း၄မျိုးနဲ့ပေါ့တစ်မျိုးတစ်မျိုးမှာတတရားဆန်ဆက်အောင်ပို့ပို့လိုက်တဲ့အခါကျတော့12မျိုးဆိုတဲ့အတွက်ကြောင့် ဟို၄နဲ့မြောက်တော့စနစ်၄လီ48နော်အဲ့လေ48ကိုခဏထားမှတ်ခဲ့မှတ်ခဲ့ပြီးတော့နောက်တခါဒီပုဂ္ဂိုလ်12မျိုးလုံးမိမိကတတရဇန်ဆက်အောင်ဇာကြောင်းတစ်ကြောင်းတစ်ကြောင်းနဲ့တတရဇန်ဆက်အောင်ဇာကြောင်း၄ကြောင်းလုံးနဲ့ပို့နိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကတစ်စစ်တက်ပြီးတော့မလုပ်ရတော့ဆိုတော့ဒီအယက်ဆယ်မျက်နှာနဲ့ပို့ရတာပေါ့မာဒတိမာယာတိတာယအရှိယပေါ့ဥဒ္ဒရာယတိတာယ ဝိရတိမာယာအတ္တယာပစ္စည်းမာယာအတ္တယာဥဒ္ဒရာအတ္တယာဒက္ခိဏယာအတ္တယာပေါ့အဲ့တော့အရှိယအနောက်ယမြောက်ယတောင်ယပေါ့ဒါလည်းရှိနော်ဒါလည်းရှိတဲ့အတိုင်းဆိုတော့အဲ့လိုပို့ရတာပေါ့မဗုဒ္ဓတိမာယာအတ္တယာပစ္စည်းမာယာအတ္တယာအရှိယအနောက်ယပြီးတဲ့အခါကျတော့မြောက်ယဥဒ္ဒရာအတ္တယာဒက္ခိဏအတ္တယာမြောက်ယတောင်ရဒီလိုပို့ရတယ်တကယ်၍မိမိတို့ကလွယ်ခြင်းတော့အစဉ်တိုင်းပို့ခြင်းအရှိရစပို့မယ်ဆိုအရှိရတောင်ရအနောက်ရမြောက်ရဒီလိုပို့လေရပါတယ် သို့တော့ဇာတဲ့အရှိတိုင်းပို့မယ်ဆိုတော့အရှိအရာအနောက်အရာမြောက်အရာတောင်အရာဒီလိုပို့ရတယ်ပြီးတဲ့အခါကျတော့ပုရတိမာယာအနုတိတာယာတောင်အရာဒီပုရတိမာယာအနုတိတာယာကြတော့ပုရတိမာယာအနုတိတာယာဆိုတာအရှိတောင်ဗါတယ်တော့အရှိတောင်ပါဗျာအာပုရတိမာယာအနုတိတာပြီးတဲ့အခါကျတော့ပစ္စည်းမာယာအနုတိတာကြတော့အနောက်မြောက်ဗါတယ်တော့အနောက်မြောက်ပါဖေဟာဒီကကြတော့ဥဒရာယအနုတိတာယကြတော့အရှိမြောက် ပြီးတဲ့အခါကျတော့ဒက္ခိနာယအနုတိတာကျတော့အနောက်တောင်ဒီလိုပို့ရတာသူအဲ့တော့ဦးဇင်းတို့ရိုးရိုးပို့ရင်တော့အရှိရက်အရှိတောင်ရက်တောင်ရက်အနောက်တောင်ရက်ဒီလိုပို့လေရပါတယ်သို့တော့စားတဲ့ရှိတဲ့အတိုင်းပို့မယ်ဆိုတော့ပရိဒီမာယဒိတာယပိစီမာဒိတာယအတိုင်းပို့မယ်ဆိုရင်အရှိရက်အနောက်ရက်မြောက်ရက်တောင်ရက်အရှိတောင်ရက်အနောက်မြောက်ရက်အရှိမြောက်ရက်အနောက်တောင်ရက်ဒီလိုပို့ရတယ်ဒါဒီဒါလေးစားတဲ့ရှိတဲ့အတိုင်းဒီလိုပို့ရတာပေါ့ပြီးတဲ့အခါကျတော့မှ အောက်ရက်အထက်ရက်ဆိုပေါင်းလိုက်တော့အရက်10မျက်နှာပေါ့အဲ့အရက်10မျက်နှာကိုအဲ့ဒါပုဂ္ဂိုလ်က12ယောက်နဲ့ပို့ရအောင်အဲ့တော့ပုဂ္ဂိုလ်က12ယောက်ခုနစာကြောင်းက4ကြောင်းစနေလေးလီက40ရှိအဲ့48နဲ့အရက်10မျက်နှာကိုမြောက်တော့480ဘယ်လောက်တယ်တော့480ပါဗျာ480ခုန40နဲ့ဟိုဟာ48ကပြန်ပေါင်းပေါ့48နဲ့ပြန်ပေါင်းတဲ့အခါကျတော့920နဲ့8 ဒါ928မေတ္တာဆိုတော့အဲ့ဒါပဲအဲ့လို928မေတ္တာစိုက်တဲ့အထိပွားရတယ်ပေါ့အဲ့တော့ဒီညမှာဦးဇင်းတို့မေတ္တာဘာဝနာနဲ့ဟိုမေတ္တာကမ္မထံကိုသုရရကကမ္မထံတွေကမေတ္တာကမ္မထံကိုပြောခဲ့တော့နောက်တစ်ပတ်မှာတော့ဦးဇင်းတို့ဘာသွားမလဲဆိုတော့အဲ့ဒီကရုဏာနဲ့မုဒိတာပြီးတော့ဥပက္ခဘာဝနာပွားတာလေးကိုဒါဆက်ပြီးတော့သင်ကြားရင်းနဲ့ကျန်တဲ့သုရရကကမ္မထံတွေကိုဆက်ပြီးတော့ဟောကြားနာကြားကြရအောင်အဲ့တော့ယနေ့ဦးဇင်းတို့လောကကြီးတကယ်လိုအပ်နေတဲ့ငြိမ်းချမ်းရေးကိုရဖို့အတွက် မေတ္တာဘာဝနာကမ္မထာနေဒီအကောင်းဆုံးသောလက်နှစ်ဖြစ်တယ်လို့ဒီလိုသဘောကျအနှစ်ချိုက်ပြီးတော့ဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့ဒီစိတ္တဝိသုဒ္ဓိလမ်းကသမထကမ္မထာနေထဲမှာမေတ္တာကမ္မထာကိုဒါဇန်သမารိယာတိတိုင်အောင်ကိုစီကိုစီပွားများအထုံနိုင်ပြီးတကာလတစိတရယုံနာဓမ္မသင်္ခါရတွေနဲ့တကွအကြောင်းတရားအကျိုးတရားတွေကိုလက္ခဏာကြီးသုံးတန်တင်ပြီးတော့ယူပွားသုံးတန်နိုင်တဲ့ဥပဒနာဉာဏ်တွေကိုပွားများအထုံနိုင်၍ဥပဒနာဉာဏ်တွေကအဆုံး ဝိပဿနာဉာဏ်တွေရင့်ကျက်တဲ့အဆုံးမှာမိမိတို့လိုလားတောင်းတအပ်တဲ့ဆင်းရဲဒုက္ခတို့ဤကုံဆုံးရာနိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်ပြုနိုင်တဲ့ဒီကိုဒီကိုဒီပွားများအထုတ်နိုင်ကြကုန်ရသည်သာဓုသာဓုသာဓုပါဗျာ